ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဖရာကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်၈ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောနိဗ္ဗာန်သွားလမ်းပြမြေပုံတရားတော်။ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒုက္ခကသင်ကင်းငြိမ်းတဲ့နိဗ္ဗာန်ဆိုတော့ဒီဘက်ကချထားတဲ့ဥစ္စာမှိုက်တာပေါ့။ဟောဒါဘာပါလိမ့်မလဲလို့မင်း။ဟောဒုက္ခကသင်ကင်းငြိမ်းတဲ့နိဗ္ဗာန်ပါလား။ ဘိနာဘိသေဘေတွေလည်းငြိမ်း1900ကိလေသာပုံအပူမေးတွေလည်းသိဘာမှချမ်းသာတက်တက်ဒုက္ခနဲ့မရောမရှက်တာကိုနိဗ္ဗာန်လို့မှတ်ထားတယ်နော်အဲ့ဒါကဓမ္မတွေနိဗ္ဗာန်တော့ဖြင့်ဘုရားသဘောကျပြီဒုက္ခခတ်သိငြိမ်းတယ်ဆိုတာနဲ့ပဲခြေနှပ်ပါပြီ1900ကိလေသာတွေအပူမီးတွေသိမ့်တယ်ဆိုတာနဲ့လည်းခြေနှပ်ပါပြီအပူလည်းမရှိဘူး ဒုက္ခလည်းမရှိဘူးတော့ငြိမ်းမှုတစ်ခုပဲနိဗ္ဗာန်ရှိတော့တယ်ဆိုတာဖြင့်ကြည်ကြည်နက်နက်ပဲသဘောကျပါပြီလို့စိတ်တကဆုံးဖြတ်ချက်ချထားတာပေါ့မှန်ပါပါအဲ့ဒီနိဗ္ဗာန်ရောက်ခြင်းတဲ့ဒကာဓမ္မတွေဟာနိဗ္ဗာန်အစဘယ်ဟာရမှာလဲဆိုတဲ့မေကွန်းဟာဥက္ကမထွက်လာမှန်ပါပါနိဗ္ဗာန်ရောက်ခြင်းအစဘယ်ဟာကိုရမှာလဲဆိုတဲ့ဥစ္စာထွက်လာတော့ ဘုန်းကြီးများကလည်းအဖြေပေးတယ်ဖရာကလည်းဖြေပေးတယ်နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ရဲ့စဟာသမာဓိထိရမှာဟေနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်စကဘာပါလိမ့်သမာဓိရမှာသမာဓိထိရမှာတဲ့ဒကာရမတို့နိဗ္ဗာန်ရောက်ခြင်းရတဲ့ပုဂ္ဂိုလ်ဒီအစဘာရဖို့ရည်ကြီးသမာဓိထိသမာကမှန်ကန်တာဒိဋ္ဌိက မြင်တာအမှန်ကန်မြင်တာကိုရဖို့ အရေးကြီးတယ်ဆိုတဲ့ဥစ္စာဒကာဓမ္မတွေလေးစားစွာနဲ့ပဲမှတ်ထားပါဒုက္ခကသိင်ကင်းခြင်းနဲ့နိဗ္ဗာန်ကြီးရောက်ခြင်းရကြရခြင်းကြတာကတော့ဖြင့်ဗုဒ္ဓဘာသာမှန်ကလူတိုင်းလူလူပဲရခြင်းကြရောက်ခြင်းကြတယ်ဆိုတော့မှန်ပါတယ်ဘယ်ကစပိရိကာလစရမယ်ဆိုတာမသိတော့လေရခြင်းဒါပဲရှိမယ်အစအလုပ်ကိုတွေးကြမယ်မဟုတ်ဘူးဟုတ်ပါဘူးဗျာဒါကြောင့် ဘုန်းကြီးတို့ဓမ္မတွေနိဗ္ဗာန်ရောက်ခြင်းချင်းအစသမာဓိဟိရမှာရှင်းမလားနိဗ္ဗာန်ရောက်ခြင်းချင်းအစသမာဓိရပါဗျာသမာဓိထိရမှာဒါဖြင့်တရားဓမ္မတွေဩနိဗ္ဗာန်ရောက်ခြင်းလို့ရှိရင်ဖြင့် အရေးကြီးဆုံးဘာပါလိမ့်မလဲလို့ကိုယ်ပိုင်ညာနဲ့ကိုယ်တိုင်စဉ်းစားလိုက်တဲ့အခါကျသမာဓိဋ္ဌိမရရင် ဖြစ်ကိုမဖြစ်ဘူးလို့ဆိုတာကိုဖြင့်ယနေ့ဆုံးဖြတ်ချက်ချလိုက်မှန်ပါဗျာသမာဓိဋ္ဌိမရရင်ဖြစ်ကိုမဖြစ်ဘူးဆိုတာဘုန်းကြီးတို့ဓမ္မတွေကဆုံးဖြတ်ချက်ချလိုက်တာပေါ့နိဗ္ဗာန်ရောက်ခြင်းကြီးအစဘာရမှလဲသမာဓိဋ္ဌိရမှဩသမာဓိဋ္ဌိရမှဥက္ကမောရေတော်တော်ရေးကြည့်မှန်ပါဗျာ အခုတရားဓမ္မတွေချွတ်နိဗ္ဗာန်တို့ခြင်းကြနိဗ္ဗာန်ရောက်ခြင်းကြရခြင်းဘယ်ကစားမှန်းမသိဘူးဘယ်ကစားလို့လဲဘယ်ရောက်မှန်းမသိဘယ်ကစားမှန်းမသိဘူးဆိုတော့ရရခြင်းတာပဲကဲဘာဖြစ်ဖြစ်လောက်ရမှာပဲနိဗ္ဗာန်ရောက်ကြောင်းကြီးပဲလို့ဒီလိုတခါလေကိုယ့်အကိုဆုံးမဲ့ချပြီးရမ်းပြီးလုံနေပြန်လို့ရှိရင်လေဘုကံပေါင်းတို့ဥပဒေတို့နေရာကျမှာမဟုတ်ဘူးပေါ့ကျပါပါဒါဖြင့်ယခု နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဤအစဘာရမှလဲဟောတမာရိဋ္ဌိမဲ့ခင်ရမှာလေဒကာဓမ္မတွေဒါမရရင်အလကားပဲတဲ့ဘုကမောင်ဘာရမှာလဲတမာရိဋ္ဌိမဲ့ခင်ရမှာပါဗျာတမာရိဋ္ဌိမဲ့ခင်ရမှာတမာကမှန်ကန်တာဒိဋ္ဌိကမြင်တာအမှန်ကန်မှမမြင်ပဲနဲ့ဒကာဓမ္မတို့ဘယ်မှသာလဲဇုံလုံးကန်းသွားနေလို့တော့မရပါဘူးအမှန်ကန်မြင်မှနိဗ္ဗာန် ဆိုတဲ့ဒုက္ခကသိကင်းခြင်းနဲ့နိဗ္ဗာန်ကိုရမယ်ဆိုတာမှတ်ထားလိုက်တော့မှဩနိဗ္ဗာန်စသမာဓိရမှာပါကလားဆိုတာဒီနေ့အကြောင်းပေါ်လာမှန်ပါဗျာနိဗ္ဗာန်စသမာဓိရမှာလေဒကာဓမ္မတို့နိဗ္ဗာန်ရောက်ခြင်းဘာရအောင်ရင်လောက်ရမယ်သမာဓိရမှာပါသမာဓိရအောင်လောက်ရဩဒါဖြင့် မာဓိဋ္ဌိဟာအလွန်အရေးကြီးတယ်ဆိုတာတရားဓမ္မတွေပေါ်လာမှန်ပါဗျာကောင်းပြီဒါဖြင့်နိဗ္ဗာန်ရောက်ရှင်ကြတဲ့ပုဂ္ဂိုလ်မှန်ကဘာအရေးကြီးရဖို့ရှာမိရမယ်ဆိုတာဖြင့်ပေါ်လာပါပြီမှန်ပါဗျာဘာအရေးကြီးရမှာသမာဓိဋ္ဌိဒီဟူသောတရားကိုအမှန်ကန်ရမှာသမာကမှန်ကန်တဲ့ဒိဋ္ဌိကမြင်တာမှန်ကန်မြင်မှရမယ်မှန်ကန်မြင်မှနိဗ္ဗာန်ရမယ် အမှန်ကမမြင်လို့ရှိရင်ဘယ်နည်းနဲ့ဆူတောင်းပြီးဘယ်လိုလုပ်နေနေမရဘူးလို့ဆုံးဖြတ်ချက်ချမှန်ပါဗျာပေါ်ကြပြီနော်ပေါ်ပါဗျာကောင်းပြီဒါဖြင့်သမာဓိဋ္ဌိဟူသောတရားမှန်ကန်ရသမာဓိဋ္ဌိဟူသောတရားကိုရပါမှာတရားဓမ္မတို့နိဗ္ဗာန်ရောက်ခြင်းအစဖြစ်တယ်သမာဓိဋ္ဌိရမှာနိဗ္ဗာန်ရောက်ခြင်းအစဖြစ်တယ် ဩနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်များသမာဓိအစတွေ့ဖို့သိရကြည့်ပါလားဆိုတာမပေါ်လာကြဘူးပေါ်ပါလားဗျာကြကြစဉ်းစားကြပါဒကာရမတို့ကြကြစဉ်းစားကြပါဆရာဝန်သမားကောင်တွေ့တော့မို့အမှန်ကန်ပြောလို့ခင်ဗျားတို့ရတာနော်မှန်ပါဗျာနမလို့ရှင်ဘယ်ကသွားတော့မလို့လို့ဟိုကလှက်ပတ်ပြီးဝင်ရတော့မလို့လို့ခင်မောင်မျိုးမျိုးရှိနေမှာပေါ့ဗျာမှန်ပါပါဗျာဒါတွေဟာအကုန်ဘေးချိတ်ပြီးဒီကာလဒီဥစ္စာဘုရားသခင်ကိုရမကြီးဟောတာကိုဘုန်းကြီးပါဠိတော်နဲ့တကွပြမှာဖြစ်နေသောကြောင့် ဩနိဗ္ဗာန်ရောက်ခြင်းဣစသမာဓိထိရမှာကွာကလားဆိုတာဖြင့်ဘယ်ခါမှစို့မှတ်ထားဖို့ပဲမှန်ပါပါဗျာနိဗ္ဗာန်ရောက်ခြင်းဣစသမာဓိထိရမှာသမာဓိထိရရင်သမာဓိထိနဲ့တွဲတဲ့မက္ကင်တွေဥပါရဏုကမောင်တို့ကုန်ပါလားမှန်ပါဗျာမပါပါနဲ့ဆိုလို့မရပါဘူးသူနဲ့ဖြစ်ဖို့ဖြစ်ဖက်တွေပဲသမာမက္ခင်ဆိုတဲ့ကောကသူနဲ့ဖြစ်ဖို့ဖြစ်ဖက်တွေသမာဓိထိရရင်သမာသင်္ကပ္ပပါလားမှန်ပါ မသင်္ကပ္ပပါဠိတတိဝရိယသမာဓိတွေလလိုက်ပြီးဒီကလာလာတော့ဒါတွေပြည့်စုံသွားပြန်တော့သမာဝါစာသမာကမ္မန္တသမာဇီဝဆိုတဲ့မဂ္ဂင်၈ပါးဟာတခါတည်းအစုလိုက်အပုံလိုက်အပြုံလိုက်ဆိုသလိုပဲသမာဓိထိရရင်ပါလာတယ်မှန်ပါဗျာဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်ဆိုတဲ့တရားကြီးကိုရောက်ချင်ခြင်းအစဘယ်ဟာပြည့်စုံမှလဲသမာဓိပြည့်စုံပါဗျာသမာဓိထိပြည့်စုံမှာ မัจจဇမမัจจဇမရေဓမ္မတို့ဓမ္မဒိဋ္ဌိမပြည့်စုံလို့ရှိရင်ဖြင့်ဥက္ကမောအာပေါ့အောင်အထုတ်နေဗျာမရဘူးမှန်ပါဗျာသမထသမားတွေများပင်မလိုက်တဲ့ဖြင့်သမာဓိတွေတလုံးမှမပါတော့ရကိုမရမှန်ပါဗျာနိဗ္ဗာန်မြန်မြန်မရလည်းမရဘူးဥပအောင်ကြီးမှန်ပါဗျာရနိုင်ရလားမရနိုင်ပါဘူးသမာဓိရှိမှမပါပဲအဲဒါကြောင့်နိဗ္ဗာန်ရောက်ခြင်းအချက်သမာဓိရှိပြည့်စုံမှဆိုတာကိုဖြင့် ဒကာဓမ္မတွေလေးလေးဆော့ဆော့မှတ်ရမှန်ပါပါလေးလေးဆော့ဆော့မှမသမာဓိတိမပိုင်တော့မရဘူးဆိုတာဥက္ကမတစ်ချက်ချက်ဆုံးတဲ့ချက်မှန်ပါပါတခါသမာဓိတိပြည့်စုံခြင်းအစဘယ်ကတုံးဆိုတာပြန်လိုက်ရအောင်မှန်ပါပါဒကာဓမ္မတို့သမာဓိပြည့်စုံခြင်းအစဘယ်ကတုံးလို့ဆိုတဲ့ဥစ္စာဒုတိယဆင့်ပြီးအမေးပေါ်လာတယ်မှန်ပါပါ ဟုတ်တယ်မဟုတ်အကြောင်းကျိုးဆိုတာဆက်ရတယ်နော်မှန်ပါပါအကြောင်းကျိုးမရှိတဲ့စကားဥကလုံးဝသူယူစကားလို့မှတ်ပါမှန်ပါပါအကြောင်းကျိုးမဆက်တဲ့စကားဟူသည်သူယူစကားလို့သိသိချာချာမှတ်ကြစမ်းပါဒါပြန်သမာဓိဋ္ဌိအစာဒကာဓမ္မတို့ကိုယ်နဲ့ထိုက်တန်တဲ့တရားနာမှုပဲမှန်ပါပါတပည့်ကြရပါကိုယ်နဲ့ထိုက်တန်တဲ့တရားကိုနာမှုပဲ နှလုံးသားမှန်တဲ့တရားကိုနာမှုပေါ့ဗျာမှန်ပါပါနှလုံးသားမှန်တဲ့တရားကိုနာမှုပါအဲဓမ္မသမာဓိတွေရမှာမှန်ပါပါနှမလုံးသားမှန်တဲ့တရားကိုနာမှုမရှိလို့ရှင်သမာဓိကမရမရပါဘူးဒါသမာဓိတွေတုံမာဓိတိုင်းလာလို့ဘုန်းကြီးကချက်ထွန်ပြီးပြောတယ်လို့မှတ်ပါမှန်ပါပါ ဥပိပန္နသပါဠိတော်မှာဤတိုင်းလာနေလို့ဓမ္မတွေရန်အောက်ထုတ်လို့ရှိရင်ခဲတောင်ရန်ပြမှန်ညတဲ့စီမှန်နေတာပေါ့ဥက္ကမောင်ရမှန်ပါပါမှန်ကြီးပေါ့ပြတ်နိုင်မှကိုလိုရှိတဲ့သတိမှန်တော့ပေါ့မှန်ပါပါအဲ့ဒါဖြင့်ဓမ္မတို့သမာဓိဋ္ဌိအစာတရားနာပြီးနှလုံးသွင်းမှန်မှုကကိုယ်ပါနော်တရားနာပြီးနှလုံးသွင်းမှန်မှုက ရိမ်ပြီဗလားတရားနာပြီတရားနာပြီမဲ့လည်းနှလုံးသွင်းမှမှန်တဲ့တရားနာထားလို့နတ်ပြည်ရောက်ဗြဟ္မပြည်ရောက်နေတော့မဖြစ်သေးဘူးမှန်ပါပါဒါကိုလည်းခွဲရသေးတယ်ဒါပြန်သမာဓိဋ္ဌိဖြစ်ခြင်းစာတရားမှားမှုနှလုံးသွင်းမှားမှုကစာသဘောကျလားကျပါပါတရားနာမှုအဲတရားလည်းနာနှလုံးသွင်းလည်းမှန်ရဒီဟာကစမှာသမာဓိဋ္ဌိပေါ်မှာလေမှန်ပါပါ သူပါတယ်နော်ပေါ်ကုန်ပေါ်ဘူးတဲ့ဒါဟောလည်းမဟောဘူးသေးပါဘူးတရားဓမ္မတွေအကြောင်းကျဆက်တာလဲသိကြလိုက်တာလွန်လို့မှန်ပါပါအကြောင်းကျဆက်တာလဲအမှန်တန်သိကြတယ်သိကြပါဘူးသူပါအောင်နာကြည့်ခြင်းနဲ့ထောင်ကြည့်ပါနာကြည့်ခြင်းနဲ့ထောင်ကြည့်တော့မှဒကာသစ်တို့ကိုမြတ်ရွှေတို့လိုရာခိအော်ဒါဟုတ်ပါလားဆိုတော့သုံးပြချက်ချနိုင်တယ်နမောလို့ရှိရင်ဖြင့်ကဲဒါဖြင့်ဒကာဓမ္မတို့ပမာဒိဋ္ဌိအစာ တရားနာပြီးနှလုံးသွင်းမှမှုကစားသမာဓိဖြစ်ခြင်းလို့ရှင်ဘာလို့ရမလဲအဲတရားနာပြီးနှလုံးသွင်းမှမှုကစားအဲ့ဒါမှသမာဓိဖြစ်မှာလေမှန်ပါပါသမာဓိရှိအကြောင်းဥပ္ပမပေါ်လာပြီမှန်ပါပါတရားလည်းနာပြီနှလုံးသွင်းလည်းမှားအောင်ပါရှင်းမလားဩဘယ်နှချက်ရှိသွားပြီ၃ချက်ပါအဲအပြ၃ချက်ပေါ့ဗျာအကြောင်း၂ချက်ရှိသွားပြီအကြောင်းကလည်း၂ချက်ရှိသွားပြီ ဒကာဓမ္မတွေဒီအောင်မြမေ့ပစ်ကြမယ်ရှင်ခင်ဗျားတို့နိဗ္ဗာန်မရောက်ဘူးလို့အောက်မိကြတယ်မှန်ပါပါဒါကူသာမေ့ပစ်လို့ရှိရင်ဖြင့်နားလည်းမလဲတော့ပါဘူးဗျာဒီဟာဆိုလို့ရှိရင်ခင်ဗျားတို့အတွက်ဘုန်းကြီးကတစ်ထစ်ချပဲဆုမဲ့ချပေးတယ်ဒုက္ခကသိငြိမ့်တဲ့နိဗ္ဗာန်မှာအစကိုသူတို့မရတော့ဘူးမှန်ပါပါဘုရားရင်ဆိုရိုက်မဆိုရိုက်မှန်ပါပါသေးသေးချာချာဆိုရိုက်တယ်လို့မှတ်ပါဝန်းနေပြီဒီကရာမနေပါနဲ့နားလဲအောင်ထောင်ပါနားမလဲလဲအောင်တော့ဆရာသမားတာဝန်ရှိပါတယ်မှန်ပါပါ ခင်ဗျားတို့နားမလည်လဲအောင်တော့ဖြင့်သေးသေးချာချာဘုရားဟောတော်မူတာတွေကိုဖြင့်ရှင်းတဲ့ရှင်းလင်းတဲ့လင်းအောင်ပြောပြလိုက်မယ်ဆိုတာဖြင့်တန်လျက်မရှိပါနဲ့ကဲဒါဖြင့်သမာဓိဋ္ဌိအစာတရားနာပြီးနှလုံးသွင်းမှမှုကတရားနာပြီးတော့ပါတယ်အဲတရားနာတယ်ဆိုမှလည်းနှလုံးသွင်းမှနဲ့တရားနာရမှာဗျာဟာဒီ နတ်ပြည်ရောက်ကြောင်းဗြဟ္မပြည်ရောက်ကြောင်းတွေကိုနာရလို့လေသမာဓိဋ္ဌိကဖြစ်မှာမဟုတ်ဘူးဖြစ်ပါဘူးသမာဓိဋ္ဌိမှဖြစ်လို့ရှိရင်လေဒကာဓမ္မတို့သမာဓိဋ္ဌိဒီသာလင်နိဗ္ဗာန်ရောက်ကြောင်းနီးစွာသောအကြောင်းဖြစ်နေတာဘယ်မှာသာလင်နိဗ္ဗာန်ရောက်ခြင်းဖြစ်နိုင်တော့မလဲဆိုတာသေချာမှတ်ပါမှန်ပါဗျာရှင်းမလားရှင်းပါပြီကမ္မန္တမေ့ပြလို့မဖြစ်ဘူးမဖြစ်ပါဘူးဗျာမဖြစ်ဘူးတရားဓမ္မတို့နိဗ္ဗာန်လိုခြင်းရောမှန်လို့ရှိရင်ဖြင့် ဒုက္ခကတိငြိမ်းတဲ့နိဗ္ဗာန်1500ကိလေသာသိမ့်တဲ့နိဗ္ဗာန်ဆင်းရဲဟူသည်မြူမြမရှိတဲ့နိဗ္ဗာန်၎င်းရောက်ခြင်းပြောလို့ရှိရင်သမာဓိဋ္ဌိအစရမှာတဲ့မှန်ပါပါသမာဓိဋ္ဌိအစရကြံလို့ရှိရင်လည်းတရားနာပြီးနှလုံးသွင်းမှောင်မှာတဲ့မှန်ပါပါနှလုံးသွင်းမှန်တဲ့တရားနာရမှာတဲ့မှန်ပါပါရှင်းမလားရှင်းပါပါဘယ်နှချက်ရှိသွားပြီလဲ၃ချက်ရှိသွားပြီနော်အပြ၃ချက်အကြောင်း၂ချက်တွေ့ပြီမှန်ပါပါ အပြကတော့ဖြင့်မဟုတ်ပါဗျာအကြောင်းကတော့အဲနိဗ္ဗာန်ကတော့မူတည်ထားတာမှန်ပါနိဗ္ဗာန်ကတော့မူတည်ထားတဲ့ဥပတသက်နဲ့တကူကြားရတယ်လို့မှတ်ပါမှန်ပါဗျာတသက်နဲ့တကူကြားရတယ်လို့ဥက္ကမမှတ်ပါမှန်ပါနမလို့ရှင်ခင်ရတော့ဘယ်ကသွားသွားရောက်တာပါပဲကွာလို့ ဥပါဒံတော်လူစုဒီလိုရမ်းလို့မဖြစ်ဘူးနော်ဖြစ်ပါဗျာဘယ်ကတော့တော့ရောက်တယ်ဆိုတော့မန်းလေးဘယ်ကတော့တော့ရောက်တယ်လို့ယူလို့မတော်ဘူးဟုတ်လားမယူပါဘူးတဲ့သူလမ်းနဲ့သူလမ်းစဉ်အတိုင်းသွားမှတယ်လေသူမျိုးဆိုင်ရာသူရောက်နိုင်တော့မပေါ့ဆိုတဲ့ဥစ္စာကိုလေဟောသူကြောင်းကျုပ်ကဒီလိုဆက်ဆက်တဲ့သဘောမှသာလင်လက်မှန်ကန်ဆိုင်တယ်ဆိုတာဆုံးဖြတ်ချက်ချကြပါဟုတ်ပါပါဗျာကိုင်းဓမ္မတို့ပြန်ပြောကြပါဦး နိဗ္ဗာန်မဖို့ရခြင်းရောက်ခြင်းလို့ရှိရင်ဘာအစတွေ့မှာလဲသမာဓိသမာဓိအစရမှာသမာဓိတိအစရခြင်းလို့ရှိရင်သူကသမာဓိကမှုလို့ပေါက်လာတာမဟုတ်ဘူးမှန်ပါပါဗျာသဘောကျလားသမာဓိကမှုလို့ပေါက်ပြီးတကထီထိုးလို့ပေါက်လာသလိုဥက္ကမောင်ကဒီလိုမှတ်နေလို့မဖြစ်သေးဘူးဖြစ်သေးပါဗျာဖြစ်ပါမလားဖြစ်ပါဗျာအဲထီထိုးလို့ဒုမိထိုးရထိုးလို့ဟိုကပေရိကထွက်ချင်တာထွက်လာလို့ခဏကဘာကျင်လို့ပါလာတာမျိုးဥပါဒင်ကလုံးမနေနဲ့ဦးမှန်ပါဗျာ အဲ့တော့သမာဓိဋ္ဌိအစရှိမှသာ အစရမှသာလည်းနိဗ္ဗာန်ရနိုင်တယ်သမာဓိဋ္ဌိအစကိုလည်းဘယ်ရမှသာလည်းသမာဓိဋ္ဌိအစကလည်းပေါ်နိုင်တယ်ဆိုတာလည်းစဉ်းစားပါဦးတရားနာပြီးနှလုံးမှန်တယ်နှလုံးမှန်တဲ့တရားနာရမှာလေတရားဓမ္မတို့ဘာလဲနှလုံးမှန်တဲ့တရားနာရမှာဆိုတော့တရားဓမ္မတို့နှလုံးမှန်တဲ့တရား သောတာပန်သိခြင်းလို့ရှိရင်တရားမနာရင်မတည်နိုင်ဘူးဆိုတော့လည်းပါသွားတယ်မှန်ပါပါနှလုံးသွင်းမှန်တဲ့တရားနာရမှတမာရိဖြစ်မယ်တမာရိဖြစ်မှနိဗ္ဗာန်ရမယ်မှန်ပါသဘောပါကြပါပါကောင်းပြီဒါဖြင့်ဒကာရမတို့ဆက်ပြီးတော့စဉ်းစားပါဦးတဲ့ဘုရားသခင်ကိုရမကြီးကခမည်းတော်ကိုလမ်းမှားပြီးဒီကလာအမျိုးမျိုးဘုံဘုံတောင်းကသွားတော့မလို့မြောက်ကသွားရောက်ရတော့မလို့လို့ဆိုပြီးဝိသိကိစ္စကြီးနဲ့နေမှာသိဆိုရင် ဝိသိကိစ္စရှိပြီဆိုရင်ဒီလမ်းကသွားရတော်မလားဟိုလမ်းကသွားရတော်မလားဆိုတဲ့လူကရဲတင်းတင်းဘယ်တော့မှလှမ်းလိုက်မှာမဟုတ်ပါဘူးလှမ်းပါပါလှမ်းပါမလားလှမ်းပါပါဘာဖြစ်လို့သူတည်းဝိသိကိစ္စရှိမမေ့ရရှိနေတယ်ခိုင်းတာဖြင့်ဒကာဓမ္မတို့တရားနာပြီးနှလုံးသွင်းမှမှုတရားကလည်းဒီတရားကလည်းဘယ်တရားကိုနာရမှလဲလို့မေးတော့နိဗ္ဗတ္တနိသီဝတရားနာရမှာ နိဗ္ဗတနိဒီဝတရားနာတတ္တဝမဟုတ်အသက်ဟုတ်တဲ့တရားနာရမှာလေမှန်ပါဗျာ။ဒါဘယ်ဓမ္မတို့ပေါ်သေးဘူးလားပေါ်ပါဗျာ။ဘယ်တရားနာရမှာလဲနိဒီဝနိဗ္ဗတတရားနာအဲတတ္တဝမဟုတ်ဟုတ်လားအသက်မဟုတ်တဲ့တရားနာရမှာသုံညတဖြစ်တဲ့တရားနာရမှာမှန်ပါတတ္တဝစိတ်တဲ့တရားအသက်စိတ်တဲ့တရားမှန်ပါသဘောကျသုံညတစိတ်တဲ့တရားနာရမှာဒကာဓမ္မတို့နှလုံးသားမှန်မယ်မှန်ပါနှလုံးသားမှန်မှာတမာရိဋ္ဌိဖြစ်မယ် သမာဓိဋ္ဌိဖြစ်ပါမှနိဗ္ဗာန်မဟုတ်ရောက်မယ်ဆိုတော့အလုံးကဓမ္မတွေယနေ့တရားမမေ့နဲ့ဆိုတဲ့ဥစ္စာအတော်ရေးကြည့်လို့ပြောတာကြီးပါဗျာဥပါဒံသမညအရေးလည်းကြီးတာအမှန်အရေးကြီးတဲ့ဓမ္မတွေဒီဥစ္စာပညာတွေကပြောလို့ရှိရင်ခင်ဗျားတို့ကသမညနာနဲ့ထောင်ပြီးဒီကလာမနေဘဲနဲ့အော်ဒီအရေးကနေတိုင်းတဲ့ပိုကြည့်နေပြန်ပြီဆိုတာကိုပဲဆုံးဖြတ်ချက်ချမှန်ပါဗျာ ဥပအောင်ဘယ်လိုဆုံးမဲ့ဖြာနေတိုင်းနဲ့ပူကြီးနေတယ်နေတိုင်းနဲ့ပူကြီးနေတယ်လမ်းစဉ်ကိုဒီလမ်းကသွားမှဆိုတာကိုသေချာဆိုတော့ဒီလမ်းမြေပုံဆွဲပြီးတော့ကိုမှတ်ထားရမှာမှန်ပါဗျာသဘောကျဒီလမ်းမြေပုံဆွဲမှမသွားလို့ရှိရင်ဖြင့်ဥက္ကမောင်ဘယ်နည်းနဲ့မှလိုရခီးကိုမရောက်ပါဘူးမရောက်နိုင်ဘူးဆိုတော့ဒီမြေပုံကိုခင်ဗျားတို့ဖျောက်ပြလို့ရှိရင်တော့ဖြင့်ကောင်းငင်သွားလဲအမှားကွင်းတွေကလေးမြန်ကြမလို့ဖြစ်နေတယ်မှန်ပါဗျာဟုတ်ဘူးလား ရေပြန်သွားပြန်လို့ရှိရင်ကြောက်ဆောင်တဲ့ရောက်လို့သင်္ဘောပေါက်ရုံမရှိမယ်မှန်ပါပါဒီဒီမြေပုံပြောက်သွားရင်လေဒီမှာနိဗ္ဗာန်သွားလို့တဲ့ပုဂ္ဂိုလ်မှာဒီလမ်းစဉ်ပြောက်သွားလို့ရှိရင်မရောက်တော့ဘူးသာဆုံးဖြတ်ချက်ချာမှန်ပါဗျာရှင်းမလားရှင်းပါဗျာဒီလမ်းစဉ်ပြောက်သွားရင်မရောက်တော့ဘူးဗျာကဲတရားနာမှုနှလုံးသွင်းမှန်မှုဆိုတာလဲဘယ်တရားမျိုးနာရမှာလဲဆိုတဲ့အမေးကထွက်လာတာနိဗ္ဗတ္တနိဇီဝတရားနာရမှာမှန်ပါဗျာ ဘာတရားလဲနိစ္စတတ္တိဘောဓတရားပတ္တဝမဟုတ်အသက်မဟုတ်တဲ့တရားနာရမယ်တတ္တဝမဟုတ်အသက်မဟုတ်ဆိုတော့ယုံနံတို့ဖြစ်ပျက်တို့ပေါ့ဗျာဒုက္ခသစ္စာတို့ဆိုတော့တတ္တဝါတွေဟုတ်သေးရဲ့လားဟုတ်ပါဘူးပုဂ္ဂိုလ်တွေကဟုတ်သေးရဲ့အဲ့ဒီတရားမျိုးကိုနာရမှလဲဘုန်းကြီးတို့ဒကာရမတွေတဲ့ခုနက နှလုံးသွင်းမှန်တရားနာတွေနှလုံးသွင်းမှန်သွားတော့တယ်မှန်ပါဘူးအဲ့ဒီတရားနာနှလုံးသွင်းမှန်သွားတော့မှဥက္ကမကြီးတမာရိဓိဖြစ်လာမှန်ပါဘူးတမာရိဓိဖြစ်လာတော့မှတမာရိဓိကိုဘာဝိတ္တပကိစ္စနဲ့ပွားလိုက်တော့မှနိဗ္ဗာန်မျက်မှောက်ပြုလာမှန်ပါဘူးရှင်းမလားရှင်းပါဗျာဩတော်တော်ရေးကြည့်ပါလားဆိုတဲ့ဥစ္စာခမုံကြီးပုံမူပြီးကြလားဒီနိဗ္ဗာန်သွားမြေပုံကြီးဖြောက်ပြလို့တော်ပါမတော်ပါဘူးဗျာ နိဗ္ဗာန်တော်ခရီးစဉ်မြေပုံကြီးမပါလို့ရှိရင်ဖြင့်တရားဓမ္မတို့ခမည်းတော်ရောက်ကြတော့မှာမဟုတ်ပါဘူးမှန်ပါပါကဲနိဗ္ဗာန်တော်ခရီးစဉ်မြေပုံတွေ့ပလားတွေ့ပါဗျာတွေ့ပြီနော်ဘယ်ကစမှာတော့ဆိုတော့နိဗ္ဗတ္တနိဇိဝတရားနိဗ္ဗတ္တနိဇိဝတရားသုံညတတရားလို့လည်းခေါ်နိုင်တယ်လို့ဥက္ကမောင်မှတ်လိုက်စမ်းမှန်ပါပါသုံညတဆိုတာပုဂ္ဂိုလ်တ attva စိတ်ပါသေးတာဒီဟုတ်ပါဘူးအဲနိဗ္ဗတ္တနိဇိဝတရားသုံညတဓမ္မဖြစ်တဲ့တရားကို နှလုံးသွင်းမှအောင်တရားနာရမှခမည်းတော်တမာရိဋ္ဌိဖြစ်တော့မယ်တမာရိဋ္ဌိဖြစ်ပါမှနိဗ္ဗာန်ကိုရောက်တော့မယ်ဆိုတာကိုလေးလေးစားစားမှတ်ထားရမှာ။အော်ဟုတ်ပြီ။ဒီမြေပုံတော့မဖြောက်ဘူးကွ။နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဒီမြေပုံကိုဖြောက်ပါဘူး။6ပြည့်လို့ဒီနဲ့မျက်စိလဲပြီးသားအောင်းမွေပြီးတော့မှန်ပါဘူး6ပြည့်လိုက်ရင်မျက်စိလဲပါဘူးမျက်စိလဲမရောက်တော့ဘူးမျက်စိလဲမရောက်တော့ပါဘူးအခုခမည်းတော် တတန်တရားလုံးဖရာတွေကင်းကဝါလူသဲစမကဖရာတွေပွန့်ပြီးတကလာသွားကြတာနိဗ္ဗာန်သွားမြေပုံမရလို့မှန်ပါဗျာနိဗ္ဗာန်သွားမြေပုံမရတဲ့အတွက်အဲဖရာနဲ့လည်းမတွေ့နိဗ္ဗာန်နဲ့လည်းမတွေ့ပုဗေဒဘိနေသေဘိနေနဲ့သာမိတ်ဆွေဖြစ်ငရဲရင်နဲ့မိတ်ဆွေဖြစ်လိုက်ဟမ်မှန်ပါပုဗေဒဘိသေဘိနေနဲ့မိတ်ဆွေဖြစ်လိုက်ဒုက္ခဒေါမနသာတွေနဲ့နေလိုက်ရဂျွန်းမောက်ကုံနဲ့ပုဂ္ဂိုလ်တန်တာမျိုးမျိုးပြောင်းပြီးကြလားသေဖို့ဝင်လိုက်ရ ဒါနိဗ္ဗာန်သွားမြေပုံပြောက်နေမှန်ပါဗျာသဘောကျဗလားဘာပြောက်နိဗ္ဗာန်သွားမြေပုံပြောက်ပြောက်ဗျာလူဆိုင်ရင်တော့ရိပ်မိဗလားရိပ်မိပါအားလုံးဓမ္မတွေဒီနေ့ရေးကြည့်တယ်ဆိုတော့သိဗလားသိပါဗျာဒါရင်ခင်ဗျားရဲ့လက်ထဲမှာဒုက္ခအမြဲဆောင်ထားပါပါဗျာဒီလေးချက်ကိုအမြဲဆောင်ထားရမယ်အဲဒီလေးချက်ပြောက်သွားလို့ရှိရင်ဖြင့်ငါဖြင့်ကိုချိုးနေပေါ့ဟိ။အိုလန်းနာလန်းသေလန်းသာလည်းငါသွားရတော့တယ် မအိုမနေအမြဲတည်းနေတဲ့နိဗ္ဗာန်လမ်းတော်ဖြင့်ငါမြေပုံပြောက်တဲ့အတွက်ကိုကျိုးနေဖို့လူဆုံးဖြတ်ချက်ချာမှန်ပါဗျာရှင်းမလားရှင်းပါဗျာဒီကမှာဘယ်လောက်ရေးကြည့်လဲတော်တော်ရေးကြည့်ပါဗျာဒါဘုန်းကြီးကရေးကြည့်ပြောတတ်လို့ရေးကြည့်နေတာလားလမ်းစဉ်တိုင်းရေးကြည့်နေတာလားလဲဝေဖန်တာလမ်းစဉ်တိုင်းရေးကြည့်တယ်လို့လဲဝေဖန်ကြပါရှင်းမလားရှင်းပါဗျာခိုင်းဒါဖြင့်ဒီရေးဒီဒကာဓမ္မတို့အိမ်ကြလဲဖြောင်းမပြင်းနဲ့တစ်ခေါက်ပြောပါဦးမယ် ဒကာဓမ္မတွေစာမေးတဲ့ဒကာဓမ္မတွေစာရေးတဲ့ပုဂ္ဂိုလ်တွေကတော့အိမ်ပြန်ကြည့်သိတယ်ဒကောတန်းနဲ့ဖန်းတာတွေကတော့ဖွင့်ကြည့်သိတယ်ဘာမှဒီဥစ္စာတွေရှေ့ကိုလည်းတရားကဆက်ဟောမှဖြစ်တော့ရှေ့လည်းမှတ်စရာတွေနဲ့ဒါလေးမူပြောက်သွားမှဖြစ်လဲရှေ့မှတ်စရာကနိဗ္ဗာန်ပြောတော့မှာတော့အလုစကံပြောမှာတော့သေချာပါရဲ့သေချာစဉ်းစားသေချာစဉ်းစားဒကာဓမ္မတို့သေချာစဉ်းစားပါဒီဥစ္စာတော်တော်ကြီးကြီးနေလို့လေးလေးစားစားပြောနေတယ်လို့မှတ်ပါမှန်ပါဗျာ 6လှဟောတဲ့တရားမဟုတ်ဘူးခမည်းတော်ကိုကျိုးနဲ့မှဆိုလို့ထပ်ပြောနေတဲ့တရားလို့မှတ်ပါမှန်ပါဗျာအာဘုန်းကြီးကဒီတရားဓမ္မတွေအဲတရားကိုမလို့ခြင်းလို့ခြင်းတဲ့လို့ခြင်းအောင်လို့ဒီလိုအောက်မဲ့မနေနဲ့ခမည်းတော်ငိုခြင်းချမှမြင်လို့ဒီဟာပြောက်သွားရင်မှန်ပါဗျာဒီဟာပြောက်သွားရင်မျက်စိလဲတော့မယ်မှန်ပါဗျာဝန်ကပါလဲတဲ့ဆိုမယ်မှန်ပါဗျာမဆိုးပဲဘူးလားဆိုးပါဗျာဆိုးမယ်တဲ့ဒါဖြင့်ဓမ္မရည်ရရကြံလို့ရှိရင်တရားနာပြီးနှလုံးသွင်းမှန်ရမယ်မှန်ပါဗျာ နှလုံးသွင်းမှန်ကျင်လို့ရှိရင်လည်းဘယ်တရားကိုကျွတ်တို့နှလုံးသွင်းရမှဘယ်တရားကိုနာရမှဘယ်တရားနှလုံးသွင်းရမှလဲခင်ဗျားတို့ကျွတ်တို့ဒီနှလုံးသွင်းမှန်မှုဖြစ်နိုင်ပါမလို့ဆိုတော့နိတ္တတနိစီဝတရားနာရမှာသဘောကျတတ္တဝါမဟုတ်ပုဂ္ဂိုလ်မဟုတ်လို့တရားကိုသိထားရမယ်ယုံနာဓမ္မတွေကပုဂ္ဂိုလ်ကဟုတ်ကလားဟုတ်ပါဘူးတတ္တဝါကောအဲနိတ္တတနိစီဝဓမ္မတရားကိုနာရမှသာလျှင်လဲနှလုံးသွင်းမှန်နိုင်တယ်မှန်ပါဘူး သဘောကျလားအဲ့ဒီနှလုံးသွင်းမှန်မှလည်းသမာဓိဖြစ်မယ်သမာဓိဖြစ်မှလည်းဘုံမသေးမြဲနေတဲ့နိဗ္ဗာန်ကိုရောက်မယ်ဟုတ်ပါဘူးဆိုတော့ခမောင်ကြီးအကြောင်းကျုပ်ပဲနဲ့တော့ဆက်ပြီဆက်ပြီနော်ဆက်ပြီပါအစဉ်တိုင်းသွားသွားဟိုကပြောင်းပြောင်းပဲလှဲ့လာလာဒကာဓမ္မတို့ဒီဥစ္စာဖြင့်အသက်ကြီးတဲ့ပုဂ္ဂိုလ်များနိဗ္ဗာန်ဟုတ်လို့ရှိတဲ့ပုဂ္ဂိုလ်များဒီမြေပုံဖြင့်ဒကာဓမ္မနိဗ္ဗာန်သွားမြေပုံဖြစ်နေဟောနေတော့ ဥပါရင်မပြောက်စီနေမပြောက်စီနေဆိုတဲ့ဥစ္စာဒါလေးပြောက်သွားလို့ရှိရင်ဖြင့်မျက်စိလည်းပြီးကာလကြောက်ကြမဲ့သာစိတ်ကူးပေတော့မှန်ပါဗျာမျက်စိလည်းပြီးတော့ကြောက်ကြပါဗျာအဲမျက်စိလည်းကြောက်ကြမယ်ဆိုတော့နိဗ္ဗာန်ရောက်ခြင်းလေဘာလို့အမှန်ကုန်မသိဘူးမှန်ပါဗျာဗါတယ်ဘာလို့အမှန်ကုန်မသိဘူးဒါဖြင့်ဒီခင်ဗျားတို့ရိုးရိုး မန္တရားဘွယ်တွေရှောက်ပြီးအမြင့်မြင့်ဖုံဖုံနာရပြုကြကုသိုလ်တော့မဖြစ်ဘူးလို့မဆိုပါဘူးမှန်ပါပါကုသိုလ်တော့ဖြစ်တာသေချာဖြစ်တာပဲတရားပဲမြတ်စွာဘုရားဟောတော်မူတဲ့တရားတွေပဲကုသိုလ်တော့ဖြစ်တာပဲသို့တော့သမာဓိဋ္ဌိဖြစ်ခြင်းဖြစ်နိုင်ပါရဲ့လားလို့ဆိုတော့တချို့တရားကသမာဓိဋ္ဌိဖြစ်ဖို့တဲမလို့မလွယ်ပါဘူးဖြစ်ပြန်တော့လေကမ္မတက္ကတာသမာဓိဋ္ဌိတော့ဖြစ်နေမှန်ပါဗျာ သစ္စာအနုလောမိကသမာဓိကမဖြစ်ဘူးမဖြစ်ပါဘူးသဘောကျကံကိုင်းကျိုးယုံကြည်တဲ့သမာဓိတော့ဥက္ကမဖြစ်သားဖြစ်ပါပါဗျာသစ္စာလျော်တဲ့နိဗ္ဗာန်ဒီဟုသောနိရောဓသစ္စာနဲ့လျော်တဲ့သမာဓိကမဖြစ်ပြန်ဘူးမခက်ဘူးလားအဲ့ဒါအဲ့ဒါနိဗ္ဗာန်ဝေးနေပြန်တယ်လို့ဆိုရဘူးလားဗျာအဲ့ဒါကြောင့်နိဗ္ဗာန်တကယ်လိုချင်ကြလို့ရှင်းဖြင့်သမာဓိအစတွေ့အောင်ရှာပါသမာဓိအစတွေ့ကြလို့ရှင်းတယ် တရားနာပြီးနှလုံးသွင်းမှန်ရပါလိမ့်မယ်မှန်ပါပါဗျာနှလုံးသွင်းမှန်ခြင်းလို့ရှိရင်လည်းဘယ်တရားကိုနာမသာရင် တို့သည်နှလုံးသွင်းမှန်တဲ့အချိန်တွေရောက်မှာလဲဆိုနိဗ္ဗတနိဇဝဓမ္မပုံညတဓမ္မနာရမှာကိစ္စပြီးမှန်ပါပါပေါ်ဗလားပေါ်ပါဗျာဗာတရားနာမှာသုံးညတတရားနေတတနေဇီဝနဲ့သုံးညတနဲ့အတူတူပဲဒကာဓမ္မတွေမြဲတယ်မြဲခိုင်တဲ့ခိုင်အောင်လို့သာထပြောနေတဲ့အတိပ္ပယ်လို့မှတ်ပါမှန်ပါဗျာ နိဗ္ဗတနိဒီဝဆိုရလဲသတ္တဝါမဟုတ်ပုဂ္ဂိုလ်မဟုတ်တာဒါသိထားသုံညတဆိုရလဲသတ္တဝါဟူသောအဖြစ်မှစိတ်တယ်ပုဂ္ဂိုလ်သတ္တဝါဟူသောအဖြစ်မှစိတ် သုံးတာကိုသုံညတခေါ်တာပဲအဲ့ဒါသုံညတဖြစ်တဲ့သုံညတဖြစ်တဲ့နိဗ္ဗတနိဒီဝတရားကိုနာယမသာလင်လဲဒကာဓမ္မတို့ဉာဏ်နှလုံးသွင်းမှန်တော့မယ်မှန်ပါပါ နှလုံးသားမှန်မှလည်းဘာဖြစ်မလဲသမာဓိသမာဓိတွေဖြစ်မှလည်းဖြစ်ပါဘူးနိဗ္ဗာန်ရောက်မယ်ဆိုတော့ဥက္ကမောင်အနုလောမနဲ့လှဲ့မေးမေးဥပါဒံတို့ပฏิလောမနဲ့လှဲ့ပြီးရှားရှားဒါဖြင့်ဒါအတဲ့သွားတဲ့တရားပဲဆိုတာလဲသိကြဖို့မှန်ပါပါမသိကြသေးဘူးလားသိကြပါဗျာဩဒါဖြင့်ခင်ဗျားတို့ခဏခဏပြောနေတယ်ဘုံကံရှိပါပြီတဲ့ဆရာဝန်တော်နဲ့တူဘုံကံရှိတဲ့ပုဂ္ဂိုလ်တို့မို့ နိဗ္ဗာန်သားမြေဘုံကြီးကိုကိုယ်ပိုင်ရပေတယ်ဆိုတော့ဥစ္စာဥက္ကမောင်တမညကံလားတမညကံဟုတ်ပါဟုတ်ပါဗျာဒကာဓမ္မတွေသဘောပါကြပါပါဗျာသမင်ညာတို့ခင်ဗျားတို့အောင်းမဲ့မနေနဲ့ဒီနေ့တရားနာတဲ့ဒကာဓမ္မတွေကဩနိဗ္ဗာန်သားမြေဘုံခင်ဗျားတို့ရန်ကုန်မြို့သွားရင်ရန်ကုန်မြေဘုံဝယ်ရတယ်ပါပါဗျာဓမ္မလမ်းမမှားတာကိုမန္တလေးသွားပြန်တော့မန္တလေးကိုဝယ်ရပါဝယ်ရဝယ်ပြီးသွားတဲ့ခါကျတော့ကိုလိုချင်တဲ့နေရာဌာနဘယ်နှလန်းဘယ်နှလန်းဘယ်နေရာမှာဘယ်တိုက်ရှိတယ်ဘယ်ကုံရောက်တာအစရှိသည်ဆိုတော့ဖြင့် မမှားပဲနဲ့ပဲရက်မကုန်ပဲနဲ့ပဲရောက်သွားတယ်သူများလည်းမေးချင်မလို့တော့ဘူးဟုတ်သူသူနဲ့ဆိုင်ရာမြေဘုံကြီးကိုပိုင်ရထားတာကိုဒီမှာလားနိဗ္ဗာန်သွားမြေဘုံတရားဓမ္မတွေရပါလားရပါပါနိဗ္ဗာန်သွားမြေဘုံကဘယ်ကစရမယ်ဆိုတာလဲပေါ်ကြပါဘူးဟုတ်ပါဘူးအင်းဘယ်ကစကြမလဲမာနိဗ္ဗာန်အဲနိဗ္ဗာန်သွားမြေဘုံကိုနိဗ္ဗာန်တည်းဟူသောမြို့ကြီးနိဗ္ဗာန်တည်းဟူသော ပြကြီးသဘောမျိုးခမည်းတော်ရောက်ခြင်းရခြင်း ရလို့ရှင်းပြန်နိဗ္ဗာန်နေစီဟောတရားကိုရှင်းဥစွာရှာရမယ်ရှင်းမလားရှင်းပါပါဘာရှာရမလဲနိဗ္ဗာန်တရားကိုရှင်းဥစွာရှာပါကဲနိတ္တရနေဇီဝတရားကိုရှာရမယ်ဆိုတော့နိတ္တရနေဇီဝကိုယ်တိုင်မသိနိုင်တဲ့တဲ့ယောနိတ္တမနေဒီကာရနှလုံးတင်သူတော်ဘာတရားကိုနှလုံးသွင်းမှောင်နာဦးမှန်ပါပါ ကိုကကိုတော့နှိမ့်သက်တန်နေဒီပေါ်ရှာလုံးသူမနှိမ့်ပါဘူးသဘောကျအဲဒါကြောင့်တရားနာပြီးနှလုံးသွင်းမှန်ရအောင်လိုအောင်မယ်ဆိုတာသဘောကျကျပါပါတရားနာပြီးနှလုံးသွင်းမှန်မှသာလင်လဲဒကာရမတို့နှိမ့်သက်နိုင်နေဒီပေါ်ဖြစ်လာမယ်နှိမ့်သက်တန်နေဒီပေါ်ဖြစ်လာမှသာလင်လဲအဲနှလုံးသွင်းမှန်ရောက်နှလုံးသွင်းမှန်ရောက်မှလည်းသမာဓိဋ္ဌိကဖြစ်တယ်သမာဓိဋ္ဌိဖြစ်မှသာလင်လဲနိဗ္ဗာန်ကရောက်ပါဘူးရောက်တယ်ဆိုတော့နိဗ္ဗာန်သွားမြေပုံ ပေါ်ကြပါလားပေါ်ပါဗျာဘယ်သွားတဲ့မြေပုံနိဗ္ဗာန်သွားမြေပုံပါဗျာနိဗ္ဗာန်သွားမြေပုံဆိုတော့ဒါလေးကိုယ်စီကိုငှတ်ထားပါဘယ်သူမှမမေးနဲ့ဟောတာအသက်ကြီးလာပြီသူ့မေးမှပဲနိဗ္ဗာန်ရောက်ပြန်ကျုပ်ပါလို့ရမှာတော့မေးမနေနဲ့ဒီမြေပုံကြိုင်တာမှန်ပါဗျာရှင်းမလားရှင်းပါဟောသူကစာပေရတော်တယ်သူ့မေးမှပဲတော်မယ်မေးမနေနဲ့ဒီမြေပုံမပြောက်ရင်ကိစ္စမရှိဘူးရောက် မှန်ပါဗျာသဘောကျဒါဖြင့်ဒကာရမတို့ဘယ်သူမှမဲเสียလူသေးလားဦးကလူပါဗျာဘာမပြောက်ဖို့ရေးကြည့်တော့နိဗ္ဗာန်သွားဖို့မြေပုံမပြောက်ဖို့ရေးကြည့်ဥပါဝင်ရိမ့်မိပလားဒါဖြင့်နိဗ္ဗာန်သွားမြေပုံစနိတ္တတာနေစီဝတရားကိုရှာမှုကအစားရှာပါဗျာရှင်းမလားရှင်းပါပါနိဗ္ဗာန်သွားမြေပုံစကိုကံရမှာကဥက္ကမဘယ်ဟာကံရမှာတော့နိတ္တတာနေစီဝတရားနိတ္တတာနေစီဝတရားအရရှာမယ် ဟုတ်ပါဘူးနိတ္တတနေဒီဝါလည်းကိုယ်တိုင်ရှားလို့မရဘူးတရားနာပြီးနှလုံးသွင်းမှန်မရဘူးဟုတ်ပါဘူးတရားနာနှလုံးသွင်းမှန်လို့ရှိရင်လည်းနှလုံးသွင်းမှန်ရတဲ့သမာဓိတွေဖြစ်လာဟုတ်ပါဘူးသဘောကျသမာဓိတွေဖြစ်လာတဲ့အခါကျုပ်နိဗ္ဗာန်ပို့ဝိဇ္ဇာလို့မပြောရဘူးသူ့ကိုယ်ကဒီသွားတဲ့အဖြောင့်သွားလမ်းကြီးဖြစ်နေတဲ့အတွက်ခင်ဗျားတို့ဘုရုမပို့မခိုင်းနဲ့ဟုတ်ပါဘူးရိပ်မိဗလားရိပ်မိပါဒါဖြင့်ဓမ္မတွေဒီနေ့ဗာတရားဟောတော့ဆိုတာရိပ်မိဗလားရိပ်မိပါဗျာနိဗ္ဗာန်သွားမြေပုံတရားကိုဟောတယ် မှန်ပါပါရှင်းမလားရှင်းပါပါဥပအောင်ဗာတရားလုံးနိဗ္ဗာန်သွားမြေဘုရားပါကဲဒါဖြင့်နိဗ္ဗာန်သွားမြေဘုံတရားကိုဖြင့်ဥပါရင်ဖြောက်ပြတဲ့ပုဂ္ဂိုလ်တော့ကိုချိုးနေတာတော့ဖြင့်မရှိဘူးမှန်ပါပါနိဗ္ဗာန်သွားမြေဘုံပြောက်သူနဲ့တပည့်ထဲသံတရားလဲတဲ့ဥစ္စာကတော့ကိုသွားနေကြဖြစ်မှန်ပါပါဖုံမိသားဖြစ်မနေဘူးလားဖုံမိသားဖြစ်ပါဖုံမိသားဖြစ်နေတော့ဓမ္မတွေဖုံနေတာကလည်းတရားမဟုတ်မျက်စိလည်းလို့ဖုံနေတာမှန်ပါပါ အဖြောင်းသွားလို့ခုံတာလားမျက်စိလည်းလည်းခြေရထနေတာလားမျက်စိလည်းခြေရထအဲ့ဒါတော့ဒကာဓမ္မတို့အယူသွားနှမ်းသွားတာဖြစ်နေတော့တယ်ဆိုတော့ဘာမှတန်တရားရှိဖို့မလိုတော့ပါဘူးလိုသေးရဲ့မလိုပါဘူးအဲ့ဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေအင်းတန်းနဲ့ခွဲရမှာတော့မစိုးရိမ်နဲ့သမီးနဲ့ခွဲရမှာတော့ပစ္စည်းမရမှာတော့မစိုးရိမ်နဲ့နိဗ္ဗာန်သားမြေပုံပြောက်မှာစိုးရိမ်မှာတကယ်ချမ်းသာဒီကိုသွားနေတဲ့သွားရမှာခရီးစဉ်ပြောက်သွားတဲ့ဆိုတဲ့ကိုက ငါတော့ဖြင့်ကိုကျိုးနေပြီဆင်းရဲတဲ့ပင်လဝေးနေဖို့ပဲရှိတော့တယ်မှန်ပါပါသဘောပါဗလားပါပါဒါဖြင့်ဃာရမတို့ဘာမပြောက်ဖို့အရေးကြီးတော့မပြောက်ဖို့အရေးကြီးပါဗျာမယုံရင်တရားဓမ္မတို့အခုခက်မှာသွားနေတဲ့လေမြန်ကိုမေ့ကြည့်ကြည့်ပင်လယ်ကူးသင်္ဘောကိုမေ့ကြည့်ကြည့်ပညာရှိတဲ့ပုဂ္ဂိုလ်တွေမျိုးတိုင်းပြည်လဲတဲ့ပုဂ္ဂိုလ်တွေမေ့ကြည့်ကြည့်ဥပါဒံဒါလက်ကံမရှိရင်ဘယ်သူမှအမှန်သွားလို့မရဘူးမှန်ပါဘူးရရလားရပါဘူးဘာလို့လဲတော့သွားရမြေပုံပြောက်မှန်ပါဘူး သူနဲ့ဆိုင်ရမြေပုံလေပြတ်ပါဘူးအဲ့ဒါလိုရခီးကိုပြတ်ပါဘူးမရောက်တဲ့ပြန်မာတကဓာတ်ရှင်မကုံတဲ့နေရာမှာကုံဟင်အဲကြောက်ဆောင်နဲ့မတိုက်တဲ့နေရာမှာတိုက်ပါဘူးအဲ့ဒီလိုဥစ္စာမြေပုံပြုံးလို့သာမှတ်ပြီတခါတည်းအနေမြေပုံရှိရတဲ့တောင်မှလောရန်လေးတိုက်လိုက်တဲ့အခါကျတော့မြေပုံရင်းပြောက်သွားလို့ဖောက်ပါသေးတဲ့အခါပါသေးအဲခင်ဗျားတို့မှလည်းဒီမြေပုံကတခါတခါပြောက်တတ်တယ်တာယသမီးရှိပေါ်ရေလောရန်လေးတိုက်လိုက်တဲ့အခါကျတော့ဒီမြေပုံပြောက်သွားရင်တော့သွားပြီ ကြောက်ဆောင်တိုက်မဲ့သာစိတ်ကူးတော့သင်္ဘောပြက်မဲ့သာစိတ်ကူးတော့ရိပ်မိဗလားမလေးရေးကြည့်လို့ပြောနေတယ်ဆိုတော့ပေါ်ဗလားပေါ်ပါဗျာဒါဒီနေ့မြေပုံလက်ကင်ရကြရပါပါဗျာရှင်းဥဆိုဘယ်အစကင်ရမလဲအဲဒီကစလိုက်ဥပါဒိနိတ္တတန်လေးယူပါအရာကြာနော် တက်နံပါတ်ကဘာရှားမလဲနိဗ္ဗာန်နိဒီဝကိုကိုယ်တိုင်ရှားလို့မရတော့ဘာလုပ်ရမလဲအဲတရားနာပြီးနှလုံးသွင်းပါအဲ့ဒီတရားနာနှလုံးသွင်းမှန်တော့ဘာတွေ့မှာထင်လဲအဲဓမ္မလေးတွေတွေ့လို့ရှိရင်ဖြင့်လမ်းမစရာရှိသေးလားဧကယနောယံဘိက္ခုမေခောဆိုပြီးတခါတည်းတစ်ကြောင်းနဲ့ဒီရောက်တော့ကွဘုရားကတောင်းဝန်ခံလိုက်တယ်သဘောကျလားကျပါတယ်နေရာကြပါပြီတရားဓမ္မတို့ မပြောင်းသိမ့်ဖို့ကိုရေးမှန်ပါဗျာမြေပုံကိုဆွဲပေးတဲ့ပုဂ္ဂိုလ်ကဆရာဘုန်းကြီးအေးမပြောင်းသိကြီးဘုကအဲဒီဥစ္စာနဲ့ပြန်မေးလို့ဥမခင်ဗျားတို့ကဖြောက်ပြမှာဆိုလို့အိမ်ကြမြေပုံမှာပြောင်းနေမှာဆိုရသေးတယ်မြေပုံမှာပြောက်လို့ရှိရင်လည်းဖြင့်ကောင်းကင်ကလေပြန်လဲလမ်းမှန်တော့မှာမဟုတ်ပါဘူးမှန်ပါဗျာဟမ် ရေးတဲ့သွားတဲ့သင်္ဘောတွေရောမမှန်တော့ပါဘူးတဲ့မြို့ပြသခရီးသွားနေတဲ့ပုဂ္ဂိုလ်တွေရောမမှန်ပါဘူးဘာကြောင့်တုံးမြေပုံပြောက်တာသွားရမြေပုံရောက်ရမြေပုံဆိုင်ရမြေပုံတွေပြောက်ဒီမှာလည်းနိဗ္ဗာန်နဲ့ဆိုင်တဲ့မြေပုံပေးထားပါတယ်ရှင်းကြပါလားရှင်းပါပါ gain ဒါဖြင့်နိတ္တတနေစီဝဓမ္မကိုရှင်းဥစွာရှာရှင်းဥစွာရှာဆိုတော့ကိုကတော့ကိုသဗ္ဗံဇန္တိသဗ္ဗညုကလည်းမဟုတ် သူတော်မေရမှသိတဲ့ပုဂ္ဂိုလ်ဖြစ်နေတော့နိတ္တတနေဝါရှာမကြံလို့ရှိရင်လည်းတရားနာပြီးနှလုံးသွင်းကိုယ်နဲ့ထိုက်တဲ့နှလုံးသွင်းမှန်တဲ့တရားကိုနာရအောင်မှန်ပါပါဟိုကိုယ်သဘောနဲ့လျောတဲ့နှလုံးသွင်းမှန်တဲ့တရားနာအောင်မှာတဲ့မနာရင်လည်းတမာဒိဋ္ဌိကမဖြစ်ဘူးဖြစ်ပါဘူးတမာဒိဋ္ဌိကမဖြစ်လို့ရှိရင်နိဗ္ဗာန်ကိုမရောက်တော့ဘူးဆိုတော့ဩဒါဖြင့်နိဗ္ဗာန်နိဒီဝတရားရှားတော့မယ်ဆိုတာဒကာဓမ္မတွေပေါ်လာ မှန်ပါဘူးရှင်းကြဗလားရှင်းပါပြီဘာရေးကြည့်ပါလဲဘာဖြစ်လို့နေတ္တတနေဒီကတတ္တဝါမဟုတ်ဇီဝမဟုတ်တဲ့တရားသုံးညရတရားကို အရှာခိုင်းပါလိမ့်မလို့ဆိုတော့ခမည်းတော်မှာရိုးရနှိမ့်ဆက်နေတာကတော်မလာနိုင်ပဲဖြစ်နေလို့မှန်ပါပါဟောရသားပဲဟောရသမီးပဲဟောရမိပဲဟောရငါပဲဆိုတော့ရိုးရကြီးကနှိမ့်ဆက်တဲ့တဲ့နေတ္တတန်လေးကြီးကငုတ်ထွက်သွားမှန်ပါပါပျောက်ဘူးလားပျောက်ပါဘူးပျောက်သွားတာနေတ္တတန်လေးကြီးကပျောက်သွားတဲ့ကိုက ဒကာဓမ္မတို့ငါဆိုတဲ့ဒိဋ္ဌိကတခါတည်းလွှမ်းမိုးလာတော့မှန်ပါပါငါသားငါသမီးငါကိုမလာသေးဘူးလားလာပါဘူးဒါဘာပြောက်သွားလို့တရားတွေဒိဋ္ဌိဥသိလာတာလဲနေပြတာနေပါဗျာအဲသုံညတဓမ္မပြောက်သွားတော့ဘူးတခါတည်းငါကိုငါဆိုတဲ့ကြီးကဥသိပြီလာလိုက်တာသူသာဥသိလို့ရှိရင်ဒိဋ္ဌိဘာဏနာဘာဏတိတဏှာသောတင်နာဝုံရှရေ တဏသောတေနာဝုံရှန္တာနတေဒုက္ခပမုစရေဒါခါဒိဋ္ဌိဥစည်းလိုက်ရင်တော့မရဘူးတန်ခါမျောမဲ့တာစိတ်ကူးတော့ရှင်းမလားရှင်းပါပြီဒါဖြင့်နိတ္တတနေစီဝပျောက်မပျောက်ဒကာဓမ္မတို့ဒီဒီမြေပုံမှာသိရေးကြည့်မှန်ပါပါရှင်းမလားရှင်းပါပြီဒီကမောင်အကြောင်းကျိုးကိုဆက်ပါလားဆက်ပါပြီလူရမှန်ကိုသိကြသိပါပါအဲလူရမှန်သိလာတော့မှဩတော်တော်ရေးကြည့်လို့ တော်တော်ခုပြောနေတာနိုင်ဝက်သာသာပြောတဲ့အလေးပဲဟာငါတို့မှာငကူကလက်ကင်မရှိလို့ရမ်းနေတာကိုဆိုတော့ပေါ်လာမှန်ပါဗျာလက်ကင်မရှိတော့ဘယ်နဲ့ရရမ်းနေပါဗျာရမ်းနေဒီလမ်းနိဗ္ဗာန်ဒီလမ်းပဲလားသို့မဟုတ်ဟိုဘက်လမ်းကိုယ်သွားရမှာပဲလားမှန်ပါဗျာဆိုပြီးအမျိုးမျိုးဘုံဘုံခမရတို့ဒီအဲသူများပါးစလမ်းဆုပ်တော့မေးပြန်တော့လေသူများပါးစလမ်းဆုပ်မှန်ပါဗျာကိုကိုယ်တိုင်ကလည်းမြေဘုံကမရှိဘူး ပြောတဲ့ပါဇက်ကလည်းတရားဓမ္မတို့သူကလည်းမြေပုံလက်ကင်ရှိပြောတာမဟုတ်ပြောတာညာနဲ့ပြောတာမှန်ပါဗျာအဲ့ဒါနဲ့တွေ့ပြီးဒီကရသံတရားရင်ဓုံညာဆိုင်နေတာပဲဆိုတာတော့ရိပ်မိဗလားရိပ်မိပါဗျာကဲအခုဓုံညာဆိုင်တဲ့ဇက်ကိုသိမ့်ရဆိုတော့မှန်ပါဗျာဘာနဲ့သိမ့်မလို့နိဗ္ဗာန်သားမြေပုံကိုလက်ကင်ထားရင်နေရာကျပြီဘယ်နည်းနဲ့မှသူများပါဇက်ကိုလမ်းဆုံးရပြီ ရှိသေးရလားမရှိပါဘူးဗျာအဲသူများပါးစပ်လမ်းဆုံးတာတော့ကြောက်เสียကောင်းတာဘယ်ရှိမလဲဗျာအခုအားကတော့သူများပါးစပ်လို့အောင်းမယ်မလို့ဆရာဘုန်းကြီးကဟောတယ်လို့ကောင်းတယ်ဘုရားကထားခဲ့တာမှန်ပါဗျာသမာဓိဖြစ်ခြင်းကောင်းกว่าရောနိတော်မနတိကာရနဲ့တဲ့ပရဒောဂောတာပါပဲဆိုတော့သိချာဟောမှန်ပါဗျာသူတော်တရားကိုလည်းနာရမှာယောနိတော်မနတိကာရကိုလည်းရမှာဆိုတော့မှဘုန်းကြီးကဒါယောနိတော်မနတိကာရဆိုတာတခြားမဟုတ်ဘူးနိတ္တတနေဒီဝဓမ္မဖြစ်မှာမှန်ပါဗျာ သဘောပါကြပါပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီမြေပုံဖြင့်ဘယ်နဲ့တော့ဖြောက်လို့တော်ပါမလားမတော်ပါဘူးဒီမြေပုံဖြောက်လို့ရှိရင်ခမည်းတော်အပယ်လေးပါးရောက်ဖို့ရယ်30ကုံဩဝနာပဲသေဘဲတွေရှောင်နှွဲဖို့ရယ်ဒါပဲရှိတော့မှန်ပါဗျာအမှန်နဲ့နာတော့မနော်မှန်ပါဗျာခင်ဗျားတို့အတွင်းပစ္စည်းပြောက်တာကဒါတော့မဆိုးပါဘူးမှန်ပါဗျာတပည့်ကြအတွင်းပစ္စည်းကနောက်ပန်းပွင့်နဲ့ဒီအတွင်းပစ္စည်းတွေဒီတဲ့နှဆတိုးရပါလေဆူတောင်းယူနောက်ကရတယ်ဒီဟာမရတော့ဘူး တရားမရတော့ဘူးဆိုတော့သဘောပါပါပါဗျာ gain ဒါဖြင့်ဒကာဓမ္မတို့အတွင်းပစ္စည်းတဲ့ရုပ်ဆရာကအတွင်းပစ္စည်းတဲ့အတွင်းကြတဲ့ပစ္စည်းလို့မှတ်လိုက်ပါဦးမှန်ပါဗျာမှတ်တယ်ဘူးလားမှတ်ပါဗျာဘုရားဆူဆူနဲ့လွယ်ကြရဒီအတွင်းပစ္စည်းတဲ့အတွင်းပစ္စည်းပြောက်နေလို့မှန်ပါဗျာသဘောကျတန်တရားရဲ့ဥပိ္ပနာဝိသေဝေတွေနဲ့ကြီးပဲကိုယ်ဖော်လုပ်နေရတာနိဗ္ဗာန်သောမြေပုံအတွင်းပစ္စည်းပြောက်နေလို့မှန်ပါဗျာဒီကမှာဟုတ်ပလားဗျမှန်ပါဗျာ အခုလည်းခင်ဗျားတို့ဒီကားလို့ဆိုရင်ဒီမျိုးကအိမ်ကြဖြောက်ပြမှာလဲစိုးရသေးတယ်မှန်ပါဗျာအိမ်ကြဖြောက်ပြမှာစိုးရတယ်ဆိုတော့အိမ်မှာရှိတဲ့သားတွေသမီးတွေကနိတ္တတန်နေဒီဘဝဖြစ်ရမှာခန္ဓာကိုယ်ကလည်းနိစ္စတနိစ္စဝါဖြစ်ရမှာတတ္တဝါမဟုတ်ပုဂ္ဂိုလ်မဟုတ်ပဲဟုတ်ပါဘူးယုံနာနမပဲအနိစ္စဒုက္ခဒုက္ခသစ္စာတွေပဲအဲ့ဒါလေးပျောက်တင်နေတဲ့ပြင်နေတာဟာမြေပုံစပျောက်ပြန်ပြီလောက်ရလိမ့်မယ်ဟုတ်ပါဘူးတပည့်ကြလားဒါလေးဝင်လာရင်ဘယ်နဲ့ဆိုကြ မြေပုံစပြောက်နေပြီဟမ်မြေပုံစပြောက်နေငါတော့ဖြင့်ဥပိ္ပနာပဲသေပေးတဲ့ရောထွေးအောင်တော့မယ်ဆိုတော့သေချာမှတ်တော့ပေါ့မှန်ပါပါနိတ္တတနေဒီဝါလေးပေါ်လာလို့ရှိရင်ဥက္ကမောကြီးမြေပုံတွေ့မြေပုံပြန်မြေပုံပြန်တွေ့လာလို့ရှိရင်ဒီမြေပုံတိုင်းလိုက်ပြီးတော့မလဲရပဲဘူးလားဒါလေးပျောက်ပျောက်သွားတယ်ဆိုလို့ရှိရင်ဖြင့်ကိုချိုးဖြင့်လှလာကြီးနေတာပဲမှန်ပါပါဆိုလိုက် ဒါဖြင့်ကိုကျိုးနေတဲ့ဇတ်ဟာဘယ်ဇတ်ပါလဲမြေပုံပြုတ်တဲ့ဇတ်ရိပ်မိဗလားဥကဘာရတော့ဖြင့်မြေပုံပြုတ်တဲ့ဇတ်ပါဗျာအဲမြေပုံကဘလောက်ပြောက်ဖူးပြုံးလို့မေးတော့တွေ့မတူဘူးပေါ့ဖြင့်ပျောက်ဆိုတာသာထသမအောင်ရိပ်မိဗလားဘယ်လိုပါလဲတွေ့ကိုမတူဘူးပျောက်ဆိုတာသာထပါအောင်ဂုတိတရားဓမ္မတွေမှားရတာကတော့တွေ့တဲ့ပုဂ္ဂိုလ်ကိုပျောက်မှဆိုရင်လည်းပြောတာရိပ်မိဗလားခင်ဗျားလည်းဘယ်လိုဆိုရင်မှလဲခွန်ကြီးကကြောက်ပါဘူး ပြောင်းမှဆိုရင်ရဟိုးဒီတရားတို့တရားများတွေကိုမနေရမပြပါသေးတဲ့ပုဂ္ဂိုလ်တွေသူခင်မှာစာရေးတပင်းနေထိုင်နေတဲ့ရေးကြည့်ပြီးဒီကာလနေတဲ့ပုဂ္ဂိုလ်တွေကြတော့မြေပုံမတွေ့မှဆိုရင်မှန်ပါဘူးခင်ဗျာမှန်ပါပါ ခမရတို့တို့ကဗါတဲ့ရောက်ပါတော့တခြားသောပုဂ္ဂိုလ်တွေကဒီပုဂ္ဂိုလ်တွေပါဗျာအဲမတွေ့တဲ့ပုဂ္ဂိုလ်နဲ့ပြောက်တဲ့ပုဂ္ဂိုလ်နဲ့ဟာလဲတင်မထူးဘူးရှင်းပြီဗလားမတွေ့တဲ့ပုဂ္ဂိုလ်နဲ့ပြောက်တဲ့ပုဂ္ဂိုလ်နဲ့ဟာလဲမထူးဘူးဆိုတာသိကြဗလားမတွေ့တဲ့ပုဂ္ဂိုလ်ကလည်းသူ့လက်ထဲမရှိတာပဲပြောက်တဲ့ပုဂ္ဂိုလ်ကလည်းဟာမရှိတာချင်းတူတူပဲ သိပြီလားအမလေးတဲ့ပြောတဲ့ဘုန်းကြီးကလာလို့အောင်းမေ့မနေနဲ့ခင်ဗျားတို့အတွက်လို့အောင်းမေ့ပါဒါလေးပြောက်သွားလိုက်ရှင်းဖြင့်တဲ့ဒကာရမတို့ဒါပြောက်သွားသည်နဲ့ပဲနဲ့ဒိဋ္ဌိကဥရှိမရှိပဲဘူးလားနိတ္တတနိဇီဝသာပြောက်ပြီစီဥက္ကမဒိဋ္ဌိလာမလားလာပါဗျာဒိဋ္ဌိလာရင်လမ်းတစ်ခွတွေ့တော့ မှန်ပါဘူးဒိဋ္ဌိလာရင်ဝိသိကိစ္စပါလာမယ်မှန်ပါပါပါလာရင်လမ်းတစ်ခါတွေ့ပြီမှန်ပါပါလမ်းတစ်ခါတွေ့လို့ရှိရင်ခင်ဗျားတို့ဆားရပြီမှန်ပါပါအဲဆားရလို့ရှိရင်တစ်ဖက်တည်းနင်းတော့မှာပဲဟိုဘက်လမ်းလိုက်ရမလားဒီဘက်လမ်းလိုက်ရမလားနှစ်ခွတော့မတွေ့သေးဘူးလားတွေ့ပါတွေ့ရင်ပြန်အဲ့ဒီလမ်းတစ်ခါတွေ့လို့ရှိရင်ပထမဒိဋ္ဌိဥစီတယ်နောက်လမ်းတစ်ခါဆိုတော့ဝိသိကိစ္စလာတွေ့တော့လိုက်မိလိုက်ရလိုက်တော့သွားပြီမှန်ပါနိဗ္ဗာန်ဒီဟူသောမဝေယမနာယမတရားတို့ဆိုင်ဆိုင်မြိုင်မြိုင်ရောက်သေးရလားမရောက်ပါဘူးဗျာ gain ဒါဖြင့် အခုတို့ဒီကားလဲဆိုလို့ရှိရင်ငရကကြည့်ပြီးဒီကလာလာခဲ့တာဒီမြေပုံကိုလက်ကင်မရှိဘူးအလကားကြည့်လာတာမှန်ပါဗျာဘယ်နဲ့ဆုံးအလကားကြည့်လာတာအလကားကြည့်လာတာမြေပုံလက်ကင်ရှိပြီးကြည့်လာတာလားဟုတ်ပါရဲ့လားဟုတ်ပါပါနိတ္တတနိဒီဝအမြဟောမှကြံလို့ရှိရင်ခင်ဗျားတို့ရှေးကဆရာတို့လည်းဟောကြတာပဲအမှန်ဟောပါတယ်ဒီကကုသလာဓမ္မအကုသလာဓမ္မဆိုတော့နိတ္တတနိဒီဝသူဟောလာပြီအဲ့ဒီထပြေးတာပဲခင်ဗျားတို့ မပြေဘူးလားနေသဒ္ဒနေဒီဝါလာဟောရဥပအောင်တို့ထားရတာပဲတော်ပြီကိုရဒီမြေပုံတော့မလို့စဉ်းတော့ဘူး ရိမ့်မိဗလားဥက္ကမောင်ကြီးကဒီတိုင်းမှမဟုတ်လားမှန်ပါပါဗျာအဲဒါဖြင့်ဒကာဓမ္မတို့နိတ္တရနေဒီဝကိုဖြင့်တဲ့သူမပါလို့ရှိရင်လေယောနိတော်မနတိကာရကလာပါမလာပါဘူးသူမယောနိတော်မနတိကာရအမှန်ကနှလုံးသားမှာမှန်မဲနဲ့ဘယ်သမာဓိကဖြစ်တော်မလို့မရဖြစ်ပါဘူးဗျာသမာဓိမှဖြစ်ပဲနဲ့ဥစ္စာဒကာဓမ္မသမာဓိကမှနိဗ္ဗာန်မြင်နိုင်တဲ့ဥစ္စာမြင်စရာကိုမျက်လုံးပါသေးရဲ့လားမှန်ပါပါဗျာမပါလို့ရှိရင်ရောက်ပါအောင်တော့မရောက်ပါဘူး ။ကဲဒါဖြင့်ဒကာဓမ္မတို့အရေးကြီးကြောင်းသိပြီလား။သိပါဗျာ။ဒီနေ့ဗာတရားဟောတော့။နိဗ္ဗာန်နိဗ္ဗာန်တရားဟောတော့။နိဗ္ဗာန်ရောက်ကြောင်းမြေပုံတရားကိုဟောနေတယ်။သဘောကျ။နိဗ္ဗာန်ရောက်တဲ့မြေပုံဖြောက်မပြအောင်လို့ခင်ဗျားတို့ကိုပေးထားတယ်။ရှင်းမလား။ရှင်းပါဗျာ။ဘယ်အချိန်ပြောက်တတ်တော့။အိမ်ရောက်ပြောက်ပါ။အဲအိမ်ရောက်ပြောက်တတ်တယ်။အဲမသွားကြနဲ့မသွားကြနဲ့အိမ်ကိုပြန်တော့မတော်ဘူးဒကာဓမ္မတို့အိမ်ရောက်ပြောက်တတ်တယ်ဆိုတဲ့ကောအတော်ဆိုးသွားတယ်။ ပျောက်လည်းပျောက်တတ်တာပါပဲဒုက္ခမောင်မှန်ပါပါပျောက်လည်းပျောက်တတ်တာပဲတဲ့ဒါဖြင့်ခင်ဗျားတဲ့ခါပါ14ပါးမကြုံပฏิပါဒေသဝါဒလည်းမဟုတ်ပုပ္ပိသကတပုညတလည်းမဟုတ်အတ္တသမပဏိတိကလည်းမရှိဘူးဥပအောင်ရိပ်မိဗလားဘာလို့လဲတော့နိဗ္ဗာန်သားမြေပုံသူ့ရောက်ပျောက်ပါတယ်ဆိုတဲ့ကူကဘယ်လာကောင်းနေတော့ ကောင်းနိုင်ကြရှိသေးလားရောက်တယ်မရောက်တယ်ဆိုရလဲအိမ်စဉ်းစားကြည့်အိမ်ရောက်ရင်ဒုက္ခပြဘာရဝင်လာတာဝင်လာဘူးလားဝင်ပါဘူးဒုက္ခပြဘာရတခါဒုက္ခဒေါမနတာတွေကဘယ်နဲ့နေလဲလာပါဗျာလာလာတဲ့ဆိုတဲ့ကအဲ့ဒါဘာပြောက်လို့တုံးဆိုရရိမ့်မိရောပေါ့မြေပုံပြောက်လို့ရှင်းမလားမြေပုံပြောက်တော့တခါတော့ဒုက္ခပရိဒီဝဒုက္ခဒေါမနတာဆိုတာငါဟာတွေကြောင့်ဖြစ်လာတယ်ဒိဋ္ဌိကလာတာဗျာဒိဋ္ဌိကလာခြင်းကြောင့်ဒုက္ခပရိဒီဝဒုက္ခဒေါမနတာတွေ အကုန်ဖြစ်လာတယ်ဆိုတာပေါ်ကြပေါ်ပါပါ။ဂိုင်းဒါဖြင့်ဒကာရမတို့မသွားကောင်းတဲ့အရာမနေကောင်းတဲ့နေရာဆိုတာပေါ်သေးဘူးလားပေါ်ပါဗျာမသွားကောင်းတဲ့အရာကလည်းကိုနေတဲ့အရာမနေကောင်းတဲ့နေရာကိုယ်ရှင်းမလားကမောင်တော့ကလည်းမထွက်နိုင်နဲ့မှန်ပါပါမခက်ဘူးလားခက်ပါဘူးမြန်မြေပုံပြောက်တဲ့နေရာကြီးသွားပြီးနေပြီးတော့လေသုံးလုံးကန်းကြီးဖြစ်ပြီးဒီကလာမနေပဲဘူးလားနေပါဗျာခိုင်းတော့ဖြင့်ဒကာရမတွေ ကဲဒီနေရာပြောက်တတ်တယ်ကွာမပြောက်အောင်တရိထားမှာကွာဖိုးနေရာကျမှပိုးတရိထားလမ်းဖြောက်ခြင်းဖြောက်သွားရိမ့်နေပလားအိမ်ရောက်မှဘာလို့အောင်ပိုးတရိထားငါမြေဘုံတော့အပြောင်းမခံနိုင်ဘူးနိတ္တရနေဒီဘာတွေမဖြစ်ဖြစ်အောင်လို့ကိုယ်ကိုယ်လဲဟုတ်လားကိုယ်သားသမီးတွေရောမဖြစ်ဖြစ်အောင်မဖြစ်ဖြစ်အောင်တခါတည်းဒါလေးတွေရုပ်ကလေးတွေနံကလေးတွေပဲဖြစ်ပျက်ကလေးတွေပဲမြန်မြန်လုပ်နမင်ပြကုန်းပြောက်ထွက်သွားလို့ခက်ပါလိမ့်မယ်ရှင်းမလားရှင်းပါပြီအဲဒါဖြင့်ဒကာရမတို့ဘုရားသခင်ကိုရမကြီးဟောလေသမျှ နိတ္တတနေဒီဝရောက်တာကြီးပဲလို့ဆုံးဖြတ်ချက်ချမှန်ပါဗျာရှင်းမလားရှင်းပါဗျာ gain တယ်မနေ့ကတရားကိုဒကာရမတွေအလုံးနဲ့ကွာပြရမှာဖြစ်တော့မနေ့ကတရားပြန်စကြတယ်နော်အခုဒီဥစ္စာလက်ချက်ကိုရှင်းသွားပြီနော်ရှင်းပါဗျာကဲဒကာရမတို့ဥနာသေးဒါဘယ်ကဥနာသေးဆိုတာသိပြီနော်သိပါပြီခန္ဓာကိုယ်ရဲ့ဥနာသေးရှိဥနာသေးဘယ်ကလာပါလိမ့်ခန္ဓာပါခန္ဓာ၅ပါးရှိလို့လေဒကာရမတွေခန္ဓာ၅ပါးရှိလို့ဥနာသေးလာရတဲ့ ဘုနာသေးပဲကလားမှန်ပါပါอืมဒါရင်ခန္ဓာ၅ပါးခန္ဓာ၅ပါးလမ်းလိုက်တဲ့ပုဂ္ဂိုလ်ဖြင့်မြေပုံပြောက်ပြောက်သေးဘူးလားပြောက်ပါပါဘယ်ခန္ဓာဖြစ်ရပါလိမ့်ညာခန္ဓာဖြစ်ရပါလို့ဆိုရင်ဥက္ကမောင်ဘာပြောက်တော့ဘယ်မြေပုံပြောက်တာတော့ဗျမြေပုံပါမြေပုံပါအဲ30ပုံမြေပုံကြီးတာ तू ကနားလဲတော့တယ်မှန်ပါပါရှင်းမလားနိဗ္ဗာန်သွားတဲ့မြေပုံကတော့ပြောက်ပါပါအနာလိုက်တဲ့ဖြစ်ချင်းများ မနာဘူးလားအဲ့ဒါကြောင့်ခင်ဗျားတို့ဘုရားရှိသွားပြီ30ရုံမြေပုံကြီးလုံးမနေနဲ့30ရုံမြေပုံကတော့မျက်စိလည်းလည်းလူသွားတယ်လားနေမှန်ပါဗျာဘုရားကြီးကျေနပ်ပလားကျေနပ်ပါဗျာဒါဖြင့်ဒီကဏ္ဍ၅ပါးဒီတရားဓမ္မတို့ဘယ်ကလာပါလိမ့်မလဲဩတဏှာကလာတယ်တဲ့တဏှာဆိုတဲ့ဥစ္စာတရားဓမ္မတို့ဘယ်တော့မှအဖြောင်းပြဘူးအကောက်ကြီးပြမှန်ပါဗျာတဏှာအကောက်ကြီးပြအကောက်ကြီးပြပါတယ်ဆိုတော့တရားဓမ္မတို့အိုလန်းနာလန်သေလန်းကြီးပြမှန်ပါဗျာအိုး အသေးငိမ့်တဲ့သိမ့်တဲ့လမ်းသူပြရမပြပါဘူးအင်းဒါဖြင့်ဒကာရမတို့ဟုတ်ပြီဘုရားတော်မူတာဒီဩနာသေးပဲလားခန္ဓာ၅ပါးလားခန္ဓာ၅ပါးဘ누구ကဖြစ်စေတုံးတဏှာကဖြစ်စေတယ်ဆိုတာလည်းမသေးကြဘူးလားသိပါပါအင်းတဏှာကဖြစ်စေတယ်ဒီတဏှာပဲကလာပါလိမ့်မလို့ဟောနိတ္တတဏှိဒီကပျောက်မှန်ပါပျောက်ပြီဗျာပျောက်ပြီပျောက်ပြီနိတ္တတဏှိဒီကပျောက်ပြီတကယ်ဒါကြောင့်ခင်ဗျားတို့အိမ်ကိုမပြန်စေချင်ဘူးပျောက်မှာဆိုလို့ ရိပ်မိဗလားအိမ်ကိုပြန်ရင်ပြောက်မှာပဲသူကအိမ်ပြန်သွားလို့ရှိရင်နိတရဏီဒီဝါပြောက်ပြီးပုဂ္ဂိုလ်သတ္တဝါပေါ်ပေါက်လာတယ်နိတရဏီဒီဝါပြောက်ပါဗျာဘာပေါ်ပေါက်လာပုဂ္ဂိုလ်သတ္တဝါပေါ်ပေါက်လာတယ်ဆိုတဲ့ကသုံးကရုံမြေပုံကြီးထိုးဝင်လာမှန်ပါပါနိဗ္ဗာန်သွားမြေပုံပြောက်ပြောက်ပါဗျာကမ္မဘယ်နှလုံးနိဗ္ဗာန်သွားမြေပုံပြောက်တယ်ဘုရားမြေပုံပြောက်ပေါ်လာပေါ်လာတော့အမတန်မနဲ့နာဘူးလားဓမ္မတွေနာပါပါဗျာအဲခင်ဗျားတို့ကလည်းတောကလည်းမထွက်နိုင်ဟုတ်လား ဒေါကလည်းမထွက်နိုင်ဖြစ်ပြီးဒီကလာနေတော့ဒေါမထွက်နိုင်လို့ဘာလို့မထွက်နိုင်လဲဆိုတော့မြေပုံပြောက်လို့ကိုမထွက်နိုင်ဘူးမှန်ပါဗျာရိမ့်မိဗလားဒေါမထွက်နိုင်တာကမြေပုံပြောက်ပါဗျာမြေပုံကတနေ့ဘယ်နှခါပြောက်တော့ပြေးနိုင်ပါဘူးတချို့လုံးဝကိုမရှိဘူးပြောက်ဖွယ်ရတာထားပါအမနာမဆိုးရဘူးလား gain ဒါဖြင့်ဓမ္မတို့တဏှာပဲကလာတော့ ဘာပြောက်တယ်ဆိုတော့ခင်ဗျားတို့ပဲကဲခတ်တယ်ဘာပြောက်သွားနိတ္တတနိစီဝပျောက်တယ်ခင်ဗျာမယံဖြစ်သွားတယ်ငါတန်ကသမီးဖြစ်သွားတယ်သူကလည်းဘာဖြစ်သွားလဲကဲဘယ်နဲ့နေတော့ကဲခင်ဗျာမယံကလာတယ်ဆိုတော့မှန်ဘူးလားဒါဖြင့်ခင်ဗျာမယံရှိနေလို့ရှိရင်တဏှာလာမယ်တဏှာလာလို့ရှိရင်ခန္ဓာရခန္ဓာရလို့ရှိရင်ဖြစ်တယ်။ဥနာတိရမယ်ဆိုတဲ့ဥစ္စာဥက္ကမောင်လွဲဖို့များရှိသေးရဲ့။မရှိပါဘူး။အဲ့ဒါမနေ့ကတရားကို သွားပြီးဒီကလာခုနကပြောခဲ့တဲ့သမာဓိတိတုတ်ကနေပြီးဥပါဒံထောက်ခံလိုက်တာမှန်ပါဗျာရှင်းမလားရှင်းပါဗျာအဲမတန်ဖုတ်တန်တော့တယ်ဆိုတော့ပေါ်သေးဘူးလားပေါ်ပါဗျာကောင်းပြီဒီကရမတို့တပြောကြပါအောင်ဆိုဥနာတိဘယ်ကလာတော့မှန်ပါဗျာငဏငါးပါးဘယ်ကလာပါလိမ့်မှန်ပါဗျာတဏဘယ်ကလာပါလိမ့်မှန်ပါဗျာခင်ယမယအာရဏတွေကလာနော်ခင်ယမယတွေကလာတယ်ဆိုတော့ခင်ယမယလို့ဆိုရဲကွာ သာသမီးငါသူတစ်ပါးကလာတော့တာဟုတ်လားကျွတ်တို့ကဒစိမ့်ဝင်မဲ့ခင်တတ်တယ်ဒစိမ့်ခင်ကလည်းရှိသေးမရှိရဘူးလားဒါတော့ဆွေမျိုးမခင်ရတယ်ဆိုတာရောဒါကတော့ဒစိမ့်ဝင်မဲ့လည်းကိုယ်နဲ့အကြောင်းဆက်ပြန်တော့ခင်ရတာပဲဒီနဲ့သူနဲ့ဆက်ပြီးကြလားသူမိတ်ဆွေတွေနဲ့ကောခင်ရပါဘူးအမလေးတကဓမ္မတို့ခင်ယမယာဘုံဘလို့များကြုံမေးလို့ရှိရင်မကြီးနိုင်ပါဘူးဘ누구ပြောက်သွားလို့ခင်ယမယာဖြစ်လာနိတ္တတနိစ္စဝါပြောက်သွားမှန်ပါ ပျောက်သေးဘူးလားပျောက်ပါဘူးအဲ့ဒါကြောင့်တရားဓမ္မတော့နေတတ္တနေစုကပျောက်တဲ့အချိန်ကရှာပြီးခင်ယမယဖြစ်တာပဲမှန်ပါဘူးခင်ယမယဖြစ်နေတယ်ပဲနဲ့နောက်ခန္ဓာပေါ်ဖို့သိကြတာပဲသိကြပါဘူးနောက်ခန္ဓာပေါ်ဖို့သိကြလို့ရှိရင်ပဲဥနာသေးဟာဖြင့်ဘယ်တော့မှငါနဲ့ခေါ်တော့မှမဟုတ်တော့ဘူးဆိုတဲ့ဒုက္ခသစ္စာကြီးပွေ့ပိုက်ပြီးသံဃာရဲလေုံမရှိတော့မှန်ပါပါရှင်းမလားရှင်းပါပါဒါဖြင့်ဓမ္မတို့တဏှာဘဲကလာသရုံ မရပါဘူး။ကဲဒါဖြင့်ကျွတ်တို့ကနိတ္တရနေသူဝဖြစ်အောင်လုပ်။မှန်ပါဗျာ။ရှင်းမလား။ရှင်းပါဗျာ။ဘယ်လိုလုပ်ရမလဲ။နိတ္တရနေသူဝဖြစ်အောင်ဆိုတော့ပုဂ္ဂိုလ်မဟုတ်တတ္တဝါမဟုတ်အသက်မဟုတ်သဘောကျလား။မှန်ပါဗျာ။တတ္တဝါမဟုတ်အသက်မဟုတ်ပုဂ္ဂိုလ်တတ္တဝါမဟုတ်အဲယုံနာနမဖြစ်ပြတာဒုက္ခသစ္စာတာဟုတ်၏ဒီကြောင့်ထိုင်ရမယ်။မှန်ပါဗျာ။သဘောကျလား။မှန်ပါဗျာ။ယုံနာနမဒုက္ခသစ္စာဖြစ်ပြတာဟုတ်၏ ဒီလူကိုမထိုင်သေးသေးကာလပတ်လုံးနိဗ္ဗာန်သောမြေပုံအစကပြောက်ပြီလို့အောက်မေ့မှန်ပါဗျာအမှန်ဖုဒ္ဒံတော်ပါဥဝိုင်းဘုရားဗျာအမှန်ဖုဒ္ဒံတော်ပါပြီတဲ့ဓမ္မတို့ဂိုင်းဓမ္မတို့ခင်ရမရကိုဘာလုပ်ရမလဲပုဂ္ဂိုလ်မဟုတ်တ attva မဟုတ်ဖြစ်အောင်လုပ်ရနိဗ္ဗာန်နေဒီဝမြန်မာလိုပြန်လိုက်တော့ဗါတဲ့ပုဂ္ဂိုလ်မဟုတ်တ attva မဟုတ်ဆိုတော့ယုံ nant ဖြစ်ပြတာဟုတ်မှန်ပါဒုက္ခသစ္စာလားဟုတ်ဒီလိုသွားရတော့မယ် သဘောကျဒီလိုသွားလိုက်သေးနဲ့တပြိုင်တည်းထဲအခုဒီလိုပုဂ္ဂိုလ်တ attva မဟုတ်အောင်ဘုန်းကြီးကဟောပြီမို့လားဗျာဟောတော့ခင်ဗျားတို့ယောနိသောမနိကာရမရသေးဘူးလားရပါဘူးရသည်နဲ့တပြိုင်တည်းအားထုတ်လိုက်ရင်သမာဓိဖြစ်သမာဓိဖြစ်သည်နဲ့တပြိုင်တည်းဒီဘက်နိဗ္ဗာန်မရောက်ပါနဲ့ဆိုလို့မရပါဘူးအဲဘယ်နည်းနဲ့မဆိုရောက်အောင်လဲဆိုတော့ပေါ်လာသေးဘူးလားအဲ့ဒါသေသေးချာချာမှတ်ကြပါဒီလောက်အသွားပြန်အမျိုးမျိုးမှန်နေတဲ့တရားကိုခင်ဗျားတို့ဒီလေးလေးစားစားနဲ့မှတ်မှတ်သားသားနဲ့ ဒီဟာဖြင့်အပြောက်မခံနိုင်ဘူးဖေးလဲလန်းကိုဖြတ်လန်းနဲ့ပြနေတာဟုတ်ဘူးလားလဲတဲ့မြေပုံကြီးဖြောက်ပြီးဒီကလာပြတ်တဲ့မြေပုံရောက်တဲ့မြေပုံကြီးကိုကိုယ်ပိုင်ရင်ဖြင့်နဲ့ပေးနေတာကိုဖြင့်ဖြောက်ပြက်ပြက်လို့မတော်ဘူးဆိုတာပေါ်ကြပေါ်ပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတို့အလွန်လွန်ရေးကြည့်တဲ့ဥက္ကမောဟုတ်ပါဗျာသူပါဟုတ်ပဲနေတော့လွန်ရေးကြည့်ပါဗျာ ကဲအခုမနေ့ကတရားနဲ့ပြန်ဆက်လိုက်မှာဩဟုတ်ပါလားခုနကမြေပုံမှာအစ်စ်ပါလားဆိုတာဥပါဒံထောက်ခံချက်ရရပါဗျာတဏှာပဲကလာသလုံးအဲဘယ်နဲ့ကြောင့်ခင်ရမင်ရဖြစ်ရသလုံးဆိုတော့နေသတ္တနေဇီဝပြောက်လို့ဘာဖြစ်လို့နေသတ္တနေဇီဝပြောက်ရအောင်ဆိုတော့ တရားနာပြီးနှလုံးသွင်းမှန်တဲ့တရားမနာရဘူးနှလုံးသွင်းမှန်တဲ့တရားကိုမနာရတဲ့အတွက်တရားဓမ္မတို့ဒီကားလို့ဆိုလို့ရှိရင်ခန္ဓာပေါ်တော့မယ်ခန္ဓာပေါ်လို့ရှိရင်ဇာတိဇရာမရဏပေါ်ဖြစ်မယ်ကဏိတရဏိဇီဝကိုခမည်းတော်နှလုံးသွင်းမှအောင်တရားနာရပြီဆိုကြတယ်သမာဓိတိမဖြစ်ပေဘူးသမာဓိတိဖြစ်လို့ရှိရင်နိဗ္ဗာန်မရောက်ဘူးရှင်းမလားရှင်းပါတယ်။ဩော်ဒါဖြင့်အကြောင်းကျူကိုတရားဓမ္မတွေသိသိချာချာဆက်မိပါဗလား။ဆက်မိပါဗျာ။ ပေါ်ကြပါလားပေါ်ပါဗျာကောင်းပြီဒါဖြင့်ဒီရေးဟာဖြင့်ကမောင်တမင်ညလို့အောက်မဲ့မနေနဲ့မှန်ပါပါဗျာအထူးရေးကြည့်တယ်ဆိုတော့သိကြရနော်သိကြပါဗျာကိုင်းတရားဓမ္မတို့ဒါဖြင့်ကျတို့ဘာဖြစ်ဖို့ရေးကြည့်တယ်ဆိုတာဖြင့်မြေပုံအစတွေ့ဖို့နိဗ္ဗာန်သွားတဲ့မြေပုံမှာအစတွေ့ဖို့ရနိဗ္ဗာန်တန်နေကရှာကြစို့ မှန်ပါဗျာသဘောကျပါရှာရမယ်နိဗ္ဗတနိစီဝရှာရမယ်ဥက္ကမောရမှန်ပါဗျာကဲဒီတဲ့ထူးထူးပြောကြပါစို့ဆိုရင်သုံးညတဖြစ်အောင်ရှာရမယ်မှန်ပါဗျာသုံးညတဆိုတာငါငေါ့စာမမငါငေါ့စာမဟုတ်ကြောင်းသိအောင်ရှာတော့မှန်ပါဗျာသဘောကျကျပါဗျာနိဗ္ဗတနိစီဝဖြစ်အောင်ရှာရမယ်သုံးညတသုံးညတဖြစ်အောင်ရှာရမယ်မှန်ပါဗျာဘောကြဟုတ်ပါဘူးဩဒီဟာ ရှားရမယ်ဆိုတော့ဆိုမရှိတာရှားမှာလားဆိုတော့မှားနေတာပြင်ပေးဦးမှာပဲမှန်ပါဗျာဘယ်လိုပါလိမ့်မှားနေတာပြင်ပေးဦးပါဗျာမှားနေတာပြင်ပေးဦးမှာပဲတရားဓမ္မတို့အစွဲနာနေတာကိုဖြုတ်ပေးဖို့ပါပဲမှန်ပါဗျာဘယ်လိုပါလိမ့်အစွဲနာနေတာဖြုတ်ပေးဖို့ပါအစွဲရလည်းနာလိုက်တယ်ဖြစ်ရှင်30ဘောတတ္တဝါအစလည်းရှာမတွေ့အောင်ပဲမြားခဲ့တယ်အဲ့ဒီခဲ့တယ်ဆွဲလာတယ်လည်းဘယ်တော့မှလည်းမဖြုတ်ဘူးမဖြီးဘူးမှန်ပါဗျာအစွဲကလည်းဘယ်လောက်နာနေတယ်ဆိုတာပြောစရာမရှိသေးရဲ့လားမရှိပါဘူး အခုအချိန်မှဩစကြရတာပဲမှန်ပါပါဘယ်လိုဆိုကြပါခုရှိတာစကြရလို့ရှိရင်ကြားရုံနဲ့ပြီးဘူးနောက်ပွားပြီးတော့ကိုဖြုတ်ရလေဦးမယ်မှန်ပါပါတပည့်ကြကြားရုံနဲ့ပြီးပါမပြီးပါဘူးအဲခင်ဗျားတို့ကဟိုဘယ်ဘသူကဘယ်တရားနာကြားရတဲ့အတွက်နိဗ္ဗာန်ဝင်သွားတယ်အပွားမပါဘူးမှန်ပါပါငဲဥထမမှန်ပါပါမလိုဘူးလားလိုပါပါအဲကြားရုံနဲ့ပြင်ခင်ဗျားတို့လည်းအခုဒီပါရလားဆိုတော့ဘယ်လဲတရားမှန်ပါပါ ဟုတ်ဘူးလားအဲ့တော့အကြမ်းနဲ့မပြီးဘူးအပွားနဲ့မှပြီးမယ်သဘောကျလားအကြမ်းနဲ့ပြီးပါဘူးအပွားနဲ့မှအေးမက္ကသစ္စာဘာဝိတ္တဗကိစ္စနဲ့ဒီနိတ္တရနေယူဝဘုံမှာဥပါဒင်ပွားယူအောင်မပွားရင်တော့ပါမတော့ပါဘူးတဏှာဆိုတာဒီဓမ္မတို့သူကလည်းဘဝမြတ်စွာကထုံးလာတဲ့တရားကိုဆိုတော့သူကလည်းနည်းနည်းနည်းနည်းတတ္တိရှိတဲ့တရားမဟုတ်ဘူးမှန်ပါဘူးသူကလည်းအာသေယုဏတတ္တိ အမှန်ထုံးလာခဲ့တာဆိုတော့လွဲပါမလွဲပါဘူးကဲမက်ကလည်းဘာဝေတ္တဗာနဲ့သူ့ပေါ်ပြန်ထုံမှပြတ်တော်ပေါ့ဗျာနမောယမပြတ်နိုင်ဘူးအာသူကအာသေဝနာရတနာကထုံလာတာဒီကဘာဝေတ္တဗာနဲ့ထုံပြီးဒီကလာဖြတ်မှသာလျင်အဲကိုမြတ်ရှင်တို့တခါတစ်တို့ပြတ်မှာ မှန်ပါဗျာနမယင်ဒီတိုင်းနဲ့တော့မပြတ်ပါဘူးဆူတောင်းလေးများနဲ့တော့ထီတောင်မထီဘူးမှန်ပါဗျာထီပါမလားထီပါပါဗျာဆူတောင်းလေးများနဲ့တော့နေတ္တတနေစီဝါမှာမတွေ့တဲ့ပုဂ္ဂိုလ်ကဆူတောင်းရင်ဥက္ကမသွားပြီမှန်ပါပါရဘူးမရပါဘူးရပါမလားမရပါဘူးနေတ္တတနေစီဝါမှာမတွေ့တဲ့ပုဂ္ဂိုလ်ကဆူလေးတောင်းပြီးတဲ့ကလည်းရောက်ပါလိမ့်မယ်လို့များသွားပြီးအောင်းမယ်မနေနဲ့မနိဗ္ဗာန်မြေပုံအစတောင်မှမတွေ့ဘူးမှန်ပါဗျာသဘောကျလား။ဒါရင်ဒါဖြင့်တရားဓမ္မတွေနိဗ္ဗာန်နေစီဝါဖြစ်အောင်လုပ်ကြပါစို့ဆိုတော့ ဒကာဓမ္မတွေခင်ရမင်းရကိုခင်ရမင်းရဆိုတဲ့ဥစ္စာခမရတို့ကခမရတို့ကြံဖန်ပြီးဒီကလာခင်ရမင်းရဖြစ်တာအဲ့တော့ပင်ကိုယ်သဘောကိုခွန်ကြီးကပေါင်းပြောရမယ်ပင်ကိုယ်သဘောကဘာတုံးဆိုတော့ခန္ဓာ၅ပါးပါပါလေခန္ဓာ၅ပါးပဲတဲ့ခမရတို့ကတော့ခင်ရမင်းရလောက်တာပဲတဲ့အရှိကတော့ခန္ဓာ၅ပါးပဲမှန်ပါဘူးအရှိကပါလေခန္ဓာ၅ပါးအရှိကခန္ဓာ၅ခမရတို့လူကတော့ ခင်ဗျာလောက်တာအဲခင်ဗျာမင်းလောက်တာဒါရှိကခန္ဓာ၅ပါးဆိုတော့ခန္ဓာဆိုတာဒီကားလို့ဆိုရင်ဒကာရမတို့ဇာတိဇရာမရဏတွေစာဘဝဘဖြစ်တာကိုခန္ဓာလို့ခေါ်တယ်မှန်ပါပါသဘောကျလားခန္ဓာ၅ပါးကိုဆိုစုလိုက်ပေါင်းတယ်စုလိုက်မယ်ဆိုရင်ယုံနံဖြစ်သွားမှာပဲယုံနံကိုတကချင်းလိုက်မှမယ်ဆိုတော့အနိစ္စတရားသာဖြစ်မှာဒီပြင်ပါရှိသေးတယ်ဟာဒီတဲ့ချင်းလို့ရှင်လည်းအားလုံးပေါင်းဒုက္ခသစ္စာတစ်ခုတည်းပဲမှန်ပါပါသဘောကျကြပါလေကောင်းပြီဒါဖြင့် ဒုက္ခသစ္စာတစ်ခုတည်းဖြစ်အောင်လုပ်လိုက်လို့ရှိရင်နေတ္တတနေစီဝါဖြစ်မဖြစ်ဖြစ်ပါဗျာ။ဩဒါဖြင့်ဖြစ်တယ်လည်းဒုက္ခပဲဖြစ်တယ်လည်းဒုက္ခပဲဆိုတော့နေတ္တတနေစီဝါမဖြစ်သေးဘူးလားဖြစ်ပါဗျာ။ဘတ်တော်မဟုတ်လို့ပုဂ္ဂိုလ်မဟုတ်လို့လည်းပြက်တယ်။ဘတ်တော်မဟုတ်လို့လည်းပြက်ပါဗျာ။သဘောကျလား။အဲပုဂ္ဂိုလ်တ attva မှာလည်းစိတ်သုံးတဲ့သဘောကမမြင်လာဘူးလားမြင်ပါဘူးအဲ့ဒီလိုတရားဓမ္မတွေကနေတ္တတနေစီဝါဖြစ်အောင်ဒီကနေပြီးဒီကလာမက်က၅ပါးနဲ့ ရှုကြစံပါလို့ဆိုတာသတိပေးလိုက်ဘာနဲ့ရှုရမက္ကင်၅ပါးနဲ့ရှုရမှာခန္ဓာ၅ပါးကိုနော်ခန္ဓာ၅ပါးဘာနဲ့ရှုရမက္ကင်၅ပါးနဲ့ရှုရဟာဒါဖြင့်ဘုရား၅ပါး၅ပါးချင်းဆိုရင်ဖြင့်ခဲရကြီးရဲ့ဆိုတော့ဒကာဓမ္မတွေဒီထက်ကတပါးရင်ရှုတပါးရင်ရှုတပါးရှုအကုန်ပါတယ်ဆိုတာလည်းသိကြပါကောဗျာတပါးကြတပါးရင်ရှုပါဆိုတော့ ဥက္ကမောင်ရေစိတ်ကြိုက်တဲ့ပုဂ္ဂိုလ်ကစိတ်တစ်ပါးနဲ့ရှုမှန်ပါပါဝေနာကြိုက်တဲ့ပုဂ္ဂိုလ်ကဝေနာပါအဲဓမ္မကြိုက်တဲ့ပုဂ္ဂိုလ်ကဓမ္မတစ်ခုတည်းနဲ့ရှုကာယကြိုက်တဲ့ပုဂ္ဂိုလ်ကလည်းကာယတစ်ခုတည်းနဲ့ရှုရှုလိုက်လို့ရှိရင်အကုန်သားဇာတဖြစ်ပြီးဒီကရဏတစ်ခုပြအကုန်ရောပါတာပဲမှန်ပါပါသဘောကျလားအိမ်မီးလောင်ပါတယ်ဆိုတဲ့ဥစ္စာအချင်းလေးမှကျန်ရသေးလားမိုးလေးမှကျန်ရသေးလားတိုင်လေးမှကျန်ရသေးလားမဲမနေနဲ့ ဒကာတော်ကတော့အိမ်မီးလောင်တယ်ဆိုတာကုန်းလောင်တာရိပ်မိပြီလားဒီမှာတော့ဝေဒနာတစ်ခုပြတ်တယ်ဆိုရင်ကျန်တဲ့၄ပါးပါပြတ်တယ်ပညာတစ်ခုပြတ်တယ်ဆိုရင်ကျန်တဲ့၄ပါးပြတ်တယ်အေးစာစုကိုလောင်းမနေနဲ့တဲ့စာစုဆိုတဲ့ဥစ္စာခမည်းတော်ကဟိုဘုရားသခင်ကိုရမကြီးညာနဲ့အဲရုပ်ကအပြည့်နှေးတယ်ကွာနာကအပြည့်မြန်တယ်ကွာဒါဘုရားညာကြီးမှန်ပါဘုရားညာသွားယူမနေနဲ့ခင်ဗျားတို့ကတော့ကိုရှင်သာရိပုတ္တရာတို့ဟောတဲ့အတိုင်းကျူစည်းတယ်ကျူစည်းရတရားဓမ္မတို့ဝိညာဉ်နဲ့နာယုတ် ဝိညာဉ်နဲ့နာယုတ်ဆိုတော့ဝိညာဏပစ္စယနာမရူပံနာမရူပပစ္စယမတိလို့မဆိုပါဘူးခင်မွန်ရဝိညာဏပစ္စယနာမရူပပစ္စယဝိညာဏပြန်လဲဝိညာဏပစ္စယနာမရူပပစ္စယဝိညာဏဒါဖြင့်ဝိညာဉ်ကြောင့်လဲနာယုတ်ဖြစ်တယ်နာယုတ်ကြောင့်လဲဝိညာဉ်ဖြစ်တယ်ဆိုတော့ရှင်ကုဋိကက အမလေးဒီဥစ္စာထူးထူးဆန်းဆန်းပါလားခင်ဗျာဝိညာဉ်ကြောင့်စိတ်ကြောင့်လဲနာယုတ်ဖြစ်တယ်စိတ်ကြောင့်လဲစေသိနဲ့ယုတ်ဖြစ်တယ်ဆိုတော့ဗျာစေသိယုတ်ကြောင့်လဲစိတ်ဖြစ်တယ် ဒီတော့မဆိုဘူးလားဟုတ်ပါဘူးဟာကိုတိကဟုတ်တယ်ကွာမင်းကမသိလို့ဥပဒနာရှုကြည့်တယ်တခုလဲကုန်နေတာတပည့်ကြမှန်ပါဘူးဟောဝါးလဲနှစ်ခုထောင်တာဒကာဓမ္မတို့ဥတိုက်ပြီးထောင်တာအောက်ကကားထားပေါ့ဗျာတခုသာဆွဲကြည့်ကြအောင်ခင်ဗျလဲပါလဲပါနှစ်ခုနှစ်ခုမင်းနေနှစ်ခုကတစ်ခုတစ်ခုမင်းနေတာအဲ့တော့ဒီမှာလဲဝေဒနာရှုလိုက်ရင်ဉာဏ်နဲ့၄ပါးဖြစ်တာမှန်ပါဘူးဉာဏ်နဲ့၄ပါးရှုလိုက်ရင်လဲ အဲ့ဒါဖြင့်တခုရှုလိုက်ရင်မပြီးဘူးလားအဲ့ဒီလိုဟောတာကလည်းသေချာချာဝိညာဏပစ္စယနာမရူပနာမရူပပစ္စယဝိညာဏံဆိုပြီးနလကလာပြီးတုတ်ဆိုပြီးဒီကလာနိဒာနဘကတန်ရုပ်ဝါရီတော်မှာသေချာဟောထားတယ်ဒါကြောင့်တခုပြရင်ပါလို့ဆိုရမယ်ကဲဒါဖြင့်တခုတည်းရှုဖို့ဗျာသဘောကျဘယ်လိုရှုကြမလဲအဲရုပ်ရှုခြင်းလဲရှုရုပ်မိတဲ့နာကုန်လဲမှာပဲနာရှုခြင်းရှုနာနဲ့ရုပ်နဲ့လဲသာသရာပြတခုလဲ အကုန်လဲမှာပဲဆိုတာသိနေတာဒကာဓမ္မတွေဝေဒနာနုပါဒနာကြိုက်တဲ့ပုဂ္ဂိုလ်ဝေဒနာ၃ပါးလှည့်ရှုမှန်ပါစိတ်တ ानु ပါဒနာကြိုက်တဲ့ပုဂ္ဂိုလ်စိတ်တွေလှည့်ရှုဘယ်စိတ်ပေါ်ပေါ်ရှုမှန်ပါဖြစ်ပြခြင်းမရမရှိပါမှန်ပါသဘောကျဒါရင်ဖြစ်ပြကဘယ်စိတ်ပေါ်ပေါ်ဖြစ်ပြဖြစ်ပြဒုက္ခသစ္စာပဲမှန်ပါရှုတာကဖြစ်ပြဟူသေးကဒုက္ခသစ္စာရှုတာဟူသေးကအဲ့တော့ ဖြစ်တာလဲတရားဓမ္မတို့သေမလို့ဖြစ်တာဖြစ်သောကြောင့်ဒုက္ခပဲပြက်တာလဲသေဘောဝင်သွားလို့ပြက်တဲ့ဒုက္ခပဲဒါကြောင့် ပြစ်တာလည်းဒုက္ခပြစ်တာလည်းဒုက္ခလို့ဘာပေါ်ပေါ်စိတ်ရှိတဲ့ပုဂ္ဂိုလ်ပေါ်ကျင်တာပေါ်ဖြစ်ဒုက္ခပြစ်ဒုက္ခနှလုံးသွင်းမှန်ပါဝေဒနာရှိတဲ့ပုဂ္ဂိုလ်ကလည်းပေါ်ကျင်တဲ့ဝေဒနာပေါ်ဝေဒနာမင်းကမင်းဘာပေါ်မလို့ငါမြင်တာကတော့ဖြစ်တာနဲ့ပြစ်တာပဲမြင်တယ်ဆိုပြီးဖြစ်ဒုက္ခပြစ်ဒုက္ခသာရှုပါသဘောကျဒါဖြစ်ဒုက္ခပြစ်ဒုက္ခဒုက္ခသစ္စာပေါ့ဗျာရှုတဲ့ညာကမဂ္ဂသစ္စာဆိုတော့ဟိုကနိစ္စရနိစ္စဝဖြစ်သွားတော့ဒီကတဏှာ မဲ့အောက်မှာမဲ့နေရာမှာရှိတဲ့တဏှာကနေနိုင်လေရဲ့လားတဏှာမမလာဘဲနဲ့ခန္ဓာကခန္ဓာမမလာဘဲနဲ့ဩနာသေးကအဲ့ဒါနိဗ္ဗာန်နေကြကမြေပုံသာအပြောင်းမခံရင်နိဗ္ဗာန်ရောက်တယ်ရှင်းမလားကဲယနေ့ဒီတင်တော်ပါဦး